ကျင်သာကြီးရဲ့ပဲအဲပုဂ္ဂိုလ်ဖြစ်ကိုယ်ကိုယ်တော့ချမ်းသာခြင်းနဲ့ကိုယ်နဲ့ပုဂ္ဂိုလ်ဒါကတော့ဘတ်တော်ရင်းဘတ်တော်ရင်းလောကနေတိုင်းမှာပဲသူများပဲလို့နေနေကိုယ်ကိုယ်လေးတော့ချမ်းသာခြင်းနာပဲချမ်းသာခြင်းနာပဲဆင်းရဲဆင်းရဲမှာကိုကြောက်ကြဒုက္ခကာမချမ်းသာကိုလူကြည့်တယ်ဘတ်တော်ရင်းဘတ်တော်ရင်းဒုက္ခပတိကူလအဲ ဒါတလောကလုံးပြန့်နှံ့တယ်ဒီကတော့ဘယ်တတဝါမင်းမေးချမ်းသာခြင်းလည်းပြောမှာမုန်းတယ်မစင်းရခြင်းမှုလို့ပြောမှာပဲတတော်ရင်တတော်ရင်အကုန်လုံးညီညွတ်တယ်ချမ်းသာပါစေချမ်းသာကြပါစေအဲဒီလိုလုံးသွင်းတာမေတ္တာဘာဝနာတဲ့ဒီမေတ္တာဘာဝနာပွားပါ မေတ္တာဘာဝနာပွားတော့ဘာအကျိုးရမလဲဆိုရာဟုလာจิตတရာဟုလာမေတ္တာဘာဝနာရှိရကျိုးကမေတ္တာဘာဝနာမေတ္တာဘာဝနာကိုဘာဝရတော်ပွားစီတော်ဒီပင်အားရောရာကိုရောကြပါတော့အကျဉ်းဒီပြည့်စီလိုသောသဘောသည်အတ္တိရှိသောတို့ပြည့်စီပြည့်စီလိုသောသဘောကိုပိယိပတိပြအားလက်တံ့ သနုသောတောတပြည့်စုံသောသဘောတည်းပြည့်တတ်ပြီးကင်းပြောက်ကင်းလက်တံမေတ္တာဘာနာပွားနေလို့ရှိရင်သူတော်ကအသေးပါစေပြည့်ပါစေလို့ပြင်းမာတဲ့ဒေါသကင်းသွားပါလိမ့်မယ်ဘယ်ဆိုတာကင်းတာပြောတာပါပဲဝိရိယတိပဲအလတ္တကင်းလက်တံဘယ်အလတ္တဆိုတဲ့နဲ့ကင်းလက်တံဆိုတာကအတိပဲနဲ့ အဲကြောက်ရင်းသွားတာပါပဲအဲဒီဇာဝရဒေါသကင်းပြီးတော့သွားပါလိမ့်မယ်အဲဒီကြိုရလိမ့်မယ်ဒါလည်းငင်းရတဲ့ကြိုးပေါ့လေဒီပြင်လည်းမေတ္တာအကျိုးတွေအများကြီးရှိတယ်၁၇ပါးရှိတာပါအိမ်တို့ချမ်းသာကောင်းစွာအိမ်မက်ဖြစ်တဲ့လူနာသောင်းလာနာမယမိစိတ်ဓာတ်တို့ကြောင့်ဇာတ်ကိုမှလင်းစွာစိတ်ကြည်တွင်ကြည်မျက်နှာ သေကာမတွေ့လားလေပြမဆက်တဲ့ကြာရီမေတ္တာပွားရအကျိုးကြီးဒီဘုန်းကြီးလည်းငါနဲ့အမောညာချဘူးပါဘူးမေတ္တာဆန္ဒဝတော်ဒါကမေတ္တာမေတ္တာလင်္ကာလေးတွေကတော့ပြီးပြီးကြည့်ကြပါလေအဲဒါနဲ့ကိုယ်ဟာလေးနဲ့ပုံမှပဲဆောကြောမှုမရှိဘူး ဒုက္ခံဒုပတိဆန်းချမ်းသာတာအိပ်ရတယ်ဒုက္ခံပฏิပုဇ္ဇတိနိုးပြန်လဲဆန်းချမ်းသာတာနဲ့နိုးရတယ်မေတ္တာကမ္မထာပွားများနေတဲ့ပုဂ္ဂိုလ်အိပ်ကျော်တဲ့အခါအိပ်နေရင်လည်းမဆင်းရဲရဘူးအိယာကနိုးလာတဲ့ပြင်မပမာနဲ့နိုးလာတာမဟုတ်ဘူးဆန်းချမ်းသာတာကြီးနေတဲ့နိုးရသည်မေတ္တာကမဟုတ်ပါဘူးသိရင်ဗုဒ္ဓနုတိဘာဝနာတို့ဒီလိုဘာဝနာကမ္မထာတွေပွားများနေလည်းပဲ ဒီလိုဆင်းရဲတာတာနဲ့ပဲအိယာနိုးရတာသို့တော်လည်းမေတ္တာကတော့အထူးသဖြင့်ရတဲ့အကျိုးပေါ်တယ်သူမှာတော့သူကဘယ်လိုပါတွေချမ်းသာပါစေလို့ဒီဝယ်ပြီးတော့ပွားများနေတဲ့ကမ္မဋ္ဌာန်းဆိုတော့အမှန်တန်ကြည်လင်အေးအေးချမ်းတဲ့ဘာဝနာပဲဒါရောက်သူကဒီကျိုးတွေအထူးသဖြင့်ရ အဲကြောင့်အိမ်နိုးချမ်းသာတဲ့နေရာအမုတ်စီနာသိရင်လည်းချမ်းသာသာသာနဲ့နိုးရင်လည်းချမ်းသာသာအိမ်နိုးချမ်းသာကောင်းစွာအိမ်မက်နာဇာပါပကံသူပိနာပတ္တိဘာဝကံယုံညာတော့သူပိနာစအိမ်မက်ကိုလည်းနာဇာပတ္တိမတွေ့မမြင်ရဘူးအိမ်မက်သိုးညာမမြင်ရဘူးအိမ်နိုးချမ်းသာကောင်းစွာအိမ်မက် ဟောသောအိမ်မဲအိမ်မဲမဲကောင်းသောအိမ်ကောင်းသောအိမ်များမဲ့ဒီရှင်မျိုးချမ်းသာကောင်းသောအိမ်မဲသုံးခုပြည့်လျက်လူနာနုဿာနံပိယောဟောတိအာမနုဿာနံပိယောဟောတိလူတွေလည်းဖြစ်တယ်လူမှာတပါးသောနတ်တွေဘလူတွေလည်းဖြစ်တယ်ဒါနှစ်ခုဖြစ်လျက်လူနာဒီဖြစ်ခြင်းနတ်ဖြစ်ခြင်းဒီအကျုံးသောလနာမြဒေဝတာ ရထာန်ဒီနတ်တွေကစောင့်ကြောက်သည်စောင့်လာနတ်များမိစိတ်ဓာတ်တော့ရှောင်ကြကိုမှာနတ်ပါအဲအဲ့ဒီဝဝိသံဝသတ္ထံဝကာယေကမတိအတ္တသူသူကာယေကိုနဲ့အဲ့ဒီဝမိဖြစ်စေဝိသံဝစိတ်ဖြစ်စေ သတ္တဝါလက်နဲ့ဖြစ်စီနာကြမတိမကြောက်နိုင်ဘူးမေတ္တာပွားနေလို့ရှိရင်မီးလည်းမလောက်ဘူးမီးလည်းကွင်းတယ်အစိတ်လည်းမသိဘူးတကယ်တော့ကမနာလို့လို့အသေးသိအောင်လို့အဲသိရပါတော့ခတ်ကြွေးတော့မှမသိဘူးဒါလည်းနဲ့ အဲဒီလက်နဲ့တင်တယ်လည်းမရှိဘူးလေလက်နဲ့တင်တယ်လည်းဒါတွေလည်းပဲသင်လို့တယ်တဲ့ဒီဒီသုံးခုကတော့အကျိုးတစ်ခုပါပဲမိသိတာတော့ကြောင်ကြကိုမှသင်စွာသင်စွာစိတ်သုဝတ္တစိတ်တာပတိရတိစိတ်ကသင်္နေမြန်ကြီးနေတတ်တယ်အဲတည်ကြည်တတ်တယ် နင်းသွားနင်းသွားစိတ်ပြီးလင်းလင်းမြန်မြန်စိတ်ကြည်ကြည်တတ်တယ်သူတို့ကချမ်းသာပါစေလို့နှလုံးသွင်းတဲ့စိတ်ကလေးကမပြတ်မလွန်ပဲနဲ့ကြည်ကြည်လွယ်တယ်။ဘာဖြစ်လို့လဲဆိုကိုချမ်းသာခြင်းလို့သူများချမ်းသာပါစေလို့နှလုံးသွင်းရတာ။ဒီမှာလဲပထမအစကတော့ဟိုကျุလို့လွယ်တဲ့ပုဂ္ဂိုလ်အစကျุရတယ်။ဒါကြောင့်မို့လဲစိတ်ကြည်လွယ်တယ်။မလွယ်တဲ့ပုဂ္ဂိုလ်အစကျุရင်လည်းလွယ်မှာမဟုတ်ဘူး။ မုန်းတဲ့ပုဂ္ဂိုလ်ကစပြီးတော့ချမ်းသာပါစေသွားလို့ရင်တော့စိတ်ကြည်ကြည်လို့မဲ့မဟုတ်ဘူးလားကတော့အဲအဲ့ဒီလိုပုဂ္ဂိုလ်မပွားရဘူးအလွန်ချစ်တဲ့ပုဂ္ဂိုလ်လည်းစပြီးမပွားရအလွန်ချစ်တဲ့ပုဂ္ဂိုလ်စပွားတော့ဘာဖြစ်တယ်လဲသူကအဲ့ဒီမေတ္တာခေါ်တဲ့ကုသိုလ်ဖြစ်မှာမဟုတ်ဘူးရိုးရိုးကိဟတိတပေမခေါ်တဲ့လောဘจิตတွေဖြစ်နေမှာပေါ့နေတာလေအဲ့ဒါတွေဖြစ်နေမှာလားမစင်ကြဲတဲ့ဖြစ်ခြင်းတွေဖြစ်နေမှာဒါကြောင့်အရင်အလွန်ချစ်တဲ့ပုဂ္ဂိုလ်လည်းပဲစပြီးမပွားရဘူး မုန်းတဲ့ပုဂ္ဂိုလ်လည်းစပြီးတော့ပွားရဘူးမရှင်းမမုန်းအလယ်လားပုဂ္ဂိုလ်ဒီကလည်းစပြီးတော့ပွားရဒီကစပွားလို့ရှိရင်လည်းလင်းမထူကြဘူးကိုယ်နဲ့မစတော့ဟုတ်တော့တော့ဖြစ်နောက်ပြီးတော့ဝိသဘာကပုဂ္ဂိုလ်လိမ်မတူတဲ့ပုဂ္ဂိုလ်ယောက်ျားနဲ့မိန်းမအချင်းချင်းဟဲ့လားတူဒီကွက်ပြီးတကယ်တော့မပွားရဘူးအများကြီးနဲ့တော့ကိစ္စမရှိပါဘူးတူဒီကွက်ပြီးတော့ ဒီလိုမျိုးဝါအဲ့ဒီနေရာတွေကြောက်တဲ့စိတ်စားကြီးဘွားလို့ရှင်လဲຢာကပြစ်တတ်တယ်တဲ့ဒါကြောင့်မို့အဲ့ဒီလိမ်မတူတဲ့ပုဂ္ဂိုလ်လည်းမပွားရဘူးပေးတဲ့ပုဂ္ဂိုလ်ကတော့မေတ္တာကြီးတရားမို့အဲ့ဒါမပွားရဘူးမပွားတဲ့ပုဂ္ဂိုလ်တွေထုတ်ပြပွားတဲ့ပုဂ္ဂိုလ်ကတော့အလေးအမြတ်ပြုရတဲ့ပုဂ္ဂိုလ်ကစပြီးတော့ပွားမယ်တရားသမားမိတ်ဆွေချင်းလည်းပဲအလေးအမြတ်ပြုရတဲ့မိတ်ဆွေ အမိတို့အဖတို့လည်းပဲကြပါအဲ့လိုလားဦးကြီးတို့အကြီးတို့အတော်တို့ဒီလိုအားတွေလည်းပဲဒါတွေလည်းရတာပါအလေးနဲ့ပြောတဲ့ဥစ္စာတွေကတော့အဲ့ဒီလေးနဲ့ပြောတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကစပြီးတော့ပွားတယ်ပြီးတော့သမ်းပါပါလေဆိုတာသိတည်ပြီးတော့တာပေါ့သာမန်လုံးရင်အားဖြင့်ပဲအလုံးသောတ attva တွေကိုအာရုံပြုပြီးတော့သိညွတ်ပြီးပွားရင်ကိုပဲ ဆိုတာချမ်းသာပါစေဆိုတာကတော့စိတ်ကြီးကြီးလွယ်ပါတဲ့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေစိတ်ကြီးကြီးကြီးလွယ်ပါလားအဲဒုဝတ္တစိတ်တမေရရင်းဆိုတာစိတ်ကျွင့်ကျင်မြတ်ဒုက္ခဝန္နောဝိပတိရတိတဲ့မျက်နာရေစင်းများတဲ့ကြီးလင်းတဲ့အတ္တမုံလောကလံကရောတိပေတဲ့ခါကာလမတွင်မွေတရားသည်သိဉ္ဇမျက်နှာသေးကမတွေ့ ကယ်၍ဇံရပါမယ်ဆိုလို့ရှိရင်ဇမလောကုဘဂောဟောတိတဲ့ဇမလောကီဇမဇမဇမတိတို့လာရောက်သည်လာရောက်ပြီးကြလားဒီဇမဖြစ်သွားတယ်အာဝရဖြစ်တယ်ဆိုတာပါလေမြတ်စွာဘုရားလက်ထက်ကတနင်္ဇာနိဆိုတဲ့ပုံနာကြီးပုံနာကြီးသူက ဝိသင်ဘုံတွေဟိုတုန်းကတော့ဝင်ဝင်ကြီးတွေဖြစ်မှာပေါ့လေခွန်ဌာနခွန်ကောက်တဲ့ဌာနကဝင်ကြီးတွေဖြစ်မှာဝင်ကြီးဖြစ်မှာပေါ့လေအဲဒီသောသောပိုင်းကတော့သူကအဲဒီလိုပါလေခွန်ကောက်ရင်းနဲ့စပြီးတော့မင်းမိပြီးတကလားတိုင်းသူပြည်သားတွေဒီကကြားတင်လာတဲ့ပို့ပြီးတော့လာခွဲယူလားအဲသင်ရသားတွေမိပြီးတော့လည်းပဲအစိုးရဘာသာငွေတွေသူက ယူပြီးတော့သုံးဒီလိုလုပ်တာပေါ့ကွာဘယ်လိုလုပ်တော့ဆိုလို့ရှိရင်အာမင်းကကိုဒီနေ့တော့ခုနှစ်ပူခွက်ခိုင်းလို့ခွဲရတယ်ဒီလိုလုပ်မင်းစီရောက်တဲ့ခါကျတော့လည်းသင်ရသားတွေဒီနေ့အလုတ်ကိုင်နေနေရံပြလို့မအောင်မြင်လို့သံသဘာတွေဘာတွေကောင်းမရဘူးဒါကြောင့်ခုံကနည်းနည်းပဲရတယ်ဆိုပြီးတော့သူ့ဘာသာတိုက်ကြည့်တယ်မြန်မာပြည်နယ်လို့ဆိုတော့ပြီးအမြဲတမ်းကြီးဆိုတဲ့ ဘုံနာကြီးနောက်ရှင်သာရိပုတ္တရာကအဆုံးမဩဝါဒပေးနောက်ဒီကနေ့ကျတော့နာရိပုတ္တရာကသမင်ဇာနိဘုံနာကြီးကိုတရားဟောညောဒီကနေ့မှာပါအဲမကောင်းမှုအကုသိုလ်ပြုလို့ရှိရင်ဘယ်လေးပါးကြားတယ်ဘယ်လေးပါးဆိုတာမကောင်းဘူးဘယ်လေးပါးနဲ့သာလို့ရှိရင်လူဘုံဟာကောင်းတယ် လူဘုံကိုသိညွတ်အောင်လို့ပြောတယ်လူဘုံနဲ့လည်းပဲနတ်ဘုံတွေကကောင်းတယ်သုမာရီကကောင်းတယ်သုမာရီတဲ့ဒါဝိနာကကောင်းတယ်ဒါဝိနာတဲ့ယာမယာမတဲ့ဒုတိတာဒုတိတာတဲ့နိမနရတိနိမနရတိတဲ့ပရမိတာဝုဒ္ဓဝေဆိုတဲ့နတ်တိတောက်တာအပြင်တိုင်းအဲဒီဟာဘုံနဲ့တော့ကောင်းတဲ့အကြောင်းတွေဒီမာရီဘုရားဟောအဲဒီနတ်ဘုံတွေ ကြောတိုင်းကြောတိုင်းသနာပုံကြီးရောက်ချင်လာတာပေါ့လို့သာဥပါလာကိုနင်းလို့ပေါ့။မြေဝေးတဲ့ပုဂ္ဂိုလ်တွေတောရကပုဂ္ဂိုလ်တွေမြို့ရအကြောင်းတွေပြောလို့ရှိရင်ရောက်ချင်လာပဲ။အဲရောက်ချင်လာမြင်မြင်လာတွေ့ချင်လာပဲဘုရားဘူးသွားတယ်ပဲ။ဒီသနာရှိတဲ့ဘုရားဘူးတွေပါလို့သွားတဲ့ပုဂ္ဂိုလ်ကပြန်လာချင်းပြောမသွားဘူးတဲ့ပုဂ္ဂိုလ်ကသွားချင်လာရောက်ချင်လာပဲ။ဟိုနာပြည်တွေဆိုတော့သာသွားချင်လာရောက်ချင်လာပေါ့အဲဒီမှာသိညို့အောင်လို့ဒီသားလေးပုဂ္ဂိုလ်ကပေါ့။အဲဒီကဟောပြီးတဲ့အခါကျတော့ဓမ္မပြည်အကြောင်းကိုဟော မတိကြောင့်လည်းသိတဲ့ဘောကြတယ်ဘုံသားတွေကဇမနာခေါ်တဲ့ဘုံသားတွေကသိတဲ့ဘောကြဇမတိကသူတို့အများဆုံးပဲနိဗ္ဗာန်ပဲသူတို့မှာအဲဇမတိကြောင့်ပြောသလားလို့ဆိုတော့ဟုတ်တယ်ဇမတိကြောင့်ပြောတယ်ဇမတိကြောက်ချင်းအကြောင်းကိုဘယ်လိုလုပ်ရမလဲဆိုရောက်ချင်းအကြောင်းကိုဒီမေတ္တာကရုဏာမုဒိတာဥပေက္ခာဓမ္မဝေရတရားလေးပါဟောတယ်မေတ္တာပွားဖို့ကရုဏာပွားဖို့မုဒိတာပွားဖို့ဥပေက္ခာပွားဖို့ဓမ္မဝေရတရားလေးပါ ဝါဝေရဟောခဏလေးပါပဲမကြပါဘူးသူကနာရီတော့ကြာကျမကြာမှာပါလို့အဲ့ဒါနဲ့ဟောပြီးတော့ရှင်သာရိပုတ္တရာပြန်လာသူပြန်လာတယ်မကြဘူးမှသေးတာပဲဓမ္မတူရောက်တယ်သံစွာလေးရကြည့်လွယ်လွယ်ပဲအဲဒီကသံစွာအမနာအထက်ကြီးမှနေရနိုင်ပါလေသံစွာသိကြည့်မှုပဲဒါတော့ချမ်းသာပါစေချမ်းသာပါစေ သဇုံတယောက်ဖြစ်စေအများစုဖြစ်စေသဇုံတယောက်တဦးတယောက်ကိုသူ့ကြိုက်ပြီးပို့လို့ရှိရင်တော့ပို့ပြီးတော့လွယ်ရတယ်အများစုလည်းပဲရပါတယ်ဒါပေမဲ့လို့ဆံရအောင်အထုတ်တဲ့အချိန်မှာတော့သဇုံတဦးတယောက်ကစပြီးတော့ပြရတယ်သူဒီမဲ့ကဒီလိုပြရတယ်မြတ်စွာဘုရားဟောတဲ့ဒေသနာတွေမှာတော့ဒီလိုရလို့ဟုတ်ပါဘူးသာမညပါမေတ္တာပွားမယ်လို့သာမညပဲပါပါတယ် အဲဒီတော့ချမ်းသာပါစေချမ်းသာပါစေတူတယောက်ဖြစ်စေအများဖြစ်စေအောင်ယူပြီးတော့ချမ်းသာစေလို့တဲ့စိတ်ကလေးဟာမကြခင်တည်ရပြီးတော့သွားတယ်အဲဒီလိုတည်သွားလို့ဇာန်ဖြစ်ရောက်သွားလို့ရှိရင်အဲဒီအတွင်းမှာဇာမပြက်ခင်အတွင်းပြေသွားလို့ရှိရင်ဇမတိရောက်ပြီအဲဒီသူတွေရတယ် ။ဒါကြောင့်အိမ်မျိုးချမ်းသာကောင်းစွာအိမ်မက်ဖြစ်လျက်လူနာစောင့်လာနာများမိစိတ်ဓာတ်ကြောင့်ကြာကိုမှာလင်းစွာစိတ်ကြီးတွင်ကြည်မျက်နာလေကမတွေ့ရတဲ့ရတယ်လားလေမြမတဲ့ပြီးလို့ရှိရင်လည်းမြမပြည်ရောက်သည်ဆက်တဲ့ဆရာမေတ္တာပွားရအကျိုးဒီ အဲဒီလိုအကျေဟောရတဲ့သုတ်တွေရှိပါတယ်အခုဒီသုတ်မှာတော့မေတ္တာပွားခြင်းရဲ့အကျိုးကိုတစ်ခုပဲပြရတာဗျာပါရဒေါသသူတို့ဘာကိုသိပါစေပြတ်ပါစေလို့နှလုံးသွင်းတဲ့ဗျာပါရဒေါသကျင်းသွားလိမ့်မယ်။ချမ်းသာပါစေချမ်းသာပါစေအများကြီးနှလုံးသွင်းလို့ကျင်းပါဒေါသကြီးတဲ့ပုဂ္ဂိုလ်များအဲ့ဒါအမှန်ကောင်းတယ် ဒေါသကြီးတဲ့ပုဂ္ဂိုလ်ယုံမနဲ့သိဆိုးရတဲ့ပုဂ္ဂိုလ်များဒီမေတ္တာဟာအမြဲနှလုံးသွင်းနေကောင်းတယ်လူလူရောက်တွေ့တာနဲ့တခါလဲချမ်းသာပါစေချမ်းသာပါစေနှလုံးသွင်းအဲချမ်းသာပါစေချမ်းသာပါစေနှလုံးသွင်းသူပြောနေတယ်ပဲကိုယ်စိတ်တွေကချမ်းသာပါစေချမ်းသာပါစေနှလုံးသွင်းသူပြောတဲ့စကားစကားသဘောမကျတာလည်းရှိရှိမှာပေါ့သဘောမကျတာစိတ်ဆိုးကျင်နေဆိုးလာလိမ့်မယ်သောသောကချမ်းသာပါစေချမ်းသာပါစေသူကလေ့လာထားတော့ ဒီကိုတော့တဲမတော်ဘူးလို့ဒီကိုပြီးတော့မတော်မသင့်တာတွေပြောလို့သိနေရမကြဘူးချမ်းသာပါစေလို့လဲကိုယ်ရှိရနှလုံးသွင်းနေသေးရဲ့ဒီကပုဂ္ဂိုလ်မချမ်းသာအောင်လဲမတော်မသင့်တဲ့စကားလုံးတွေပြောလိုက်မယ်ဆိုရင်ဘယ်နေရာကြတော့လို့ကိုယ့်အကိုပြက်စရာဖြစ်နေအဲဒါလေးသတိရပြီးတော့ဒေါသအသက်တာကိုရနိုင်ပါလေဒါကြောင့်ဒေါသကြီးတဲ့ပုဂ္ဂိုလ်စိတ်တိုးတဲ့ပုဂ္ဂိုလ်ယုံနဲ့ယုံနဲ့စိတ်ဆိုးရတဲ့ပုဂ္ဂိုလ် စိတ်ဆိုးပြီးတော့လှုပ်ကနေမတော်တာတွေပြောရတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်တွေများဒီမေတ္တာဘာဝနာပေါ်ဘူးအနကောင်းပါလေဓမ္မထာမိုင်းမှာဓမ္မထာမိုင်းမှာကတန်းရွေးချယ်ကြတာတော့လေဒေါသစိတ်ရှိတဲ့ပုဂ္ဂိုလ်များမေတ္တာပွားရမယ်လို့ပြတာတယ်ဒေါသစိတ်ရှိတဲ့ပုဂ္ဂိုလ်မေတ္တာပွားရမယ်မေတ္တာပွားတာလည်းသူအတော်ဆုံးပဲတဲ့သူကဟုတ်တယ်မေတ္တာပွားနေမှာတော့ရှိမှာ မေတ္တာမပွားလို့ရှိရင်သူကပြုတ်နေဆိုစိတ်ဆိုးလိုက်ပြုတ်နေစိတ်ဆိုးလိုက်ဒီလိုဖြစ်နေတာကိုမေတ္တာပွားနေတော့စိတ်ဆိုးလို့သိမတော်ဘူးပေါ့လေဘုရားသားကသူများချမ်းသာပါစေလို့နှုံးသွင်းတာလည်းကသူများဆင်းရဲဆင်းရဲကြောင်းဒေါသနဲ့မဒေါသတွေပြောမယ်မဒေါသတွေလုံးမယ်ဆိုရင်သာမသိလျော်တာပဲအဲဒီတော့ ချမ်းသာပါစေလို့နှလုံးသွင်းနေတာဟာဒေါသမမဖြစ်ဖို့ရအချိန်တတ်နိုင်ဖို့ရအကြောင်းအခြေခံတွေဖြစ်ပါတယ်ဆိုတာဟုတ်ရာဟုလာစိတ္တရာဟုလာဟိမေတ္တာကိုပွားရခြင်းရဲ့အကျိုးကမေတ္တာဘာဝနာမေတ္တာဘာဝနာကိုဘာဝရတော့ပွားစေတော်တည်သင်အား ရောပြပါတော့အကျဉ်သေးသေးပြည့်စေလိုတော့ပြပါလားဒေါသသည်အတ္တိရှိသောထိုသေးသေးပြည့်စေလိုသောပြပါလားဒေါသကိုဝိရိတ်တိပေအလတံသမိသောထိုပြပါလားဒေါသသည်ဝိရိတ်တိကင်းပြောက်သွားလတံဒေါသကင်းသွားလိမ့်မယ်ဒေါသကင်းရင်ကတော့ကြပါပြီဒေါသကြီးတဲ့ပုဂ္ဂိုလ်ဆိုရင်သိဆိုရတဲ့ပုဂ္ဂိုလ်အောက်ဖြစ်ဆုံး အယုတ်စင်းမလှဘူးတဲ့ဒီဆိုတဲ့ပုဂ္ဂိုလ်ကလူများစိတ်မဆုံးခင်ဆိုရင်မျက်နာတွေကကြီးလို့ကြီးကြီးနေနေနဲ့ဆောင်းနေရှင်ကြီးစိတ်ဆိုးပြီဆိုစိတ်ညာပြဘူးဆိုတာမျက်မှောင်ကြီးကုတ်ပါတယ်။ဉာဏ်ပြဘူးမျက်နာတွေပါတယ်မိညိုမဲဉာဏ်ပြစိတ်ညာဆိုးလို့လေဉာဏ်ပြတယ်နေပဲအဲဒါရင်ပဲကားတွေတော့ကြကိုယ်ကားတွေမတော်တာတွေပြောရတာရှိသေးတယ်။ဒီကကိုယ်ကားတွေအဲလက်တို့ရှိတော့မငြိမ်မဲနဲ့ကိုယ်ကားဒုက္ခတွေရှိသေးတယ်။ တော်တော်ကြည်ပြတ်တာပါပဲပရမကဂုံသေးရှိပုဂ္ဂိုလ်ကြီးတွေများဆိုလို့ရှိရင်ဒါရေးကြည့်တာပေါ့လေဆောင်းရောက်ဖို့ရအဲရဟန်းတော်များလည်းပုဂ္ဂိုလ်ရေးကြည့်ပါတယ်ရဟန်းတော်များသိပြီးဒေါ်လာတွေကြီးနေလို့ရှိရင်သိနေရမကြဘူးဒါပဲမလို့ကျိုးရဟန်းတော်တွေတော့ဒေါ်လာကြီးတာနဲ့တခါတွေကယူနေတာလည်းရှိသေးရဲ့လို့အကျိုးရဟန်းတော်ကဒေါ်လာကြီးဒေါ်လာကြီးတော့တခါတွေကသူ့ယူစီရတယ် မျိုးလို့တော့ဟုတ်မယ်မသိဘူးသင်မသိဘူးဆိုတာယူရရတယ်ဒီကိစ္စကတော့သိဆိုရတယ်ဆိုပြီးတော့မှန်ကတော့ညိုပဲကောင်ကတော့စိတ်မဆိုးမှညိုပဲကောင်ကြီးဒီမှာတော့ဘာပြောခဲ့တဲ့12မျိုးမှာတော့ဘာကြောင့်မေတ္တာကရည်ကြီးပါတယ်အဲခုနကပြောတဲ့30တပါးကကျိုးတွေလည်းရနိုင်ပါတယ်အဲဒီတော့ တရားနာတဲ့အတွင်းတဏှာမေတ္တာဘာဝနာလေးပွားကြအောင်ပါဒီမှာတော့ဒုတိယပွားလို့ပြောအလုံးသတ္တဝါတွေပွားမှာရှင်သာဝေတတဝေရာဟွန်တုဇာတိသာဟွန်တုအနိကာဟွန်တုသုတိယတနာပရိယရံတုဒီတံရမကဇံကစားတာတဲ့ဇံယာပိသပုဂ္ဂိုလ်မေတ္တာဇံယာပိသပုဂ္ဂိုလ်သာဝေတတအလုံးသောသတ္တဝါတွေအာရုံပြုပြီးတော့အဝေရာဟွန်တုနဲ့ ဇံဝင်စားလိုက်အာဇဝိဇာဟွန်းတုနဲ့ဇံဝင်စားလိုက်အာနိကာဟွန်းတုနဲ့ဇံဝင်စားလိုက်သုတိယတနာပရိဟရနဲ့ဇံဝင်စားလိုက်ဒီမှာသဗ္ဗေပါဏာနဲ့တခါဒီလိုပဲ၄ခုဇံဝင်စားလိုက်သဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလစသည်နဲ့၄ခု၄ခုဒီရမျက်နာနဲ့လည်းဒီလိုပဲသဗ္ဗေတ္တာသဗ္ဗေ၄ခု၄ခုဒီသွားတာအကုန်လုံး90 80 70မိတာ90နဲ့10မျိုးရှိတယ် အဲဒါမေတ္တာစာနေသံဃာစာနေဆက်ပြီးတော့ဝင်စားတာအခုတော့အဲဒီလိုဆိုရလို့ရတော့မဟုတ်ဘူးဒါပေမဲ့လို့ကုသိုလ်တော့ရပါတယ်အဲဒါကြောင့်အလုံးသတ္တဝါတွေအောင်ပြုပြီးတော့မေတ္တာဘာဝနာပွားရအားလုံးသတ္တဝါတွေဘေးရန်ကင်းကြပါစေ သိသိရဲ့ကင်းကြပါစေကိုယ်ရှင်ရဲ့ကင်းကြပါစေကျမ်းမာချမ်းသာစွာနဲ့ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေဒီရန်အန္တရာယ်ဆိုတာ ကိုယ်လည်းကင်းကျင်သာသူများလည်းကင်းကျင်သာပဲကင်းကြပါစေတော့အလုံးသတ္တဝါတွေအလုံးသတ္တဝါတွေဆိုတာလူရင်းလည်းဟုတ်ဘူးနတ်တွေလည်းပါတယ်တိရစ္ဆာန်တွေလည်းပါတယ်သိတာတွေပါတယ်ဘုံလုံးပါပါတယ်အလုံးသတ္တဝါတွေသိရန်ကင်းကြပါစေသိစင်းရဲဆိုတာသိထဲမှာသိမချမ်းမသာဖြစ်နေတဲ့သိစင်းရဲတွေငါယူကြည့်တာပဲသိစင်းရဲခြင်းတွေကိုတော့ဟန်ကြတယ်ဘုရားရဟနာပုဂ္ဂိုလ်များ အနာဂံပုဂ္ဂိုလ်များဖြစ်ခြင်းသိလို့ချမ်းသာတယ်ကိုဆင်းရဲကင်းကြပါစေကိုဆင်းရဲကကိုဆင်းရဲကတော့သိကြနာတယ်ဘုရားရဟန္တာတွေလည်းကိုဆင်းရဲတော့ရှိတာပဲညောင်းစရာရှိညောင်းပူစရာရှိပူနာစရာရှိနာတာပဲနာဂံပုဂ္ဂိုလ်ဉာဏပုဂ္ဂိုလ်တွေလည်းကိုဆင်းရဲကတော့ရှိအဲဒါအမှန်ပြတ်နာနာခံရတဲ့သဘောပါပဲ

ယနာပေးရတယ်ယူချွေးရတယ်သင်လျော်တဲ့ဝတ်သားသူဝတ်ဆင်ပြီးတော့ပေးရတယ်ရေးတဲ့ခါဆိုလို့ရှင်တွေအောင်သုံးရည်ပါတယ်နည်းသူသုံးပေးရတယ်ဘူးတဲ့အိုက်တဲ့ခါဆိုရင်လည်းသူအေးအောင်လို့ပြုပြင်ပြီးတော့ပေးရတယ်အစာကျွေးရတယ်ကိုယ်တည်းကအညီကြီးတွေချင်းရင်ငယ်တွေလည်းသူသုတ်တင်ပြီးတော့ပေးရတယ်ဒါဝန်နေလေးတယ်အဲဒီတည်းမှာ စာကြည့်ရတယ်ဆိုတာတနည်းကိုအနည်းဆုံးတစ်ကြိမ်တော့အနည်းဆုံးပဲနှစ်ကြိမ်ဒီလိုလည်းသုံးကြိမ်ဒီလိုလည်းခဏခဏစားနေတာပါပဲအဲ့ဒါအများအားအစာတွေတွေးနေရတယ်ခန္ဓာဝင်ကြီးမကြွေးရင်တူကဒုက္ခပဲမှာတော့ကြွေးရင်ဆာလောင်မို့တဲ့ဒီဒုက္ခပဲမှာပဲဆိုတော့သူသူတော်တော်ယူရရကြွေးနေခန္ဓာကိုယ်ကြီးကဘလူးကြီးလိုပဲဘလူးကြီး ဘလူကြီးအစာကျွေးနေရတယ်လို့အစာကျွေးနေတယ်အစာကျွေးုံနဲ့မဟုတ်ဘူးအစာကျွေးဖို့ရလည်းပဲအဲ့ဒီအစာတွေရအောင်လို့ရှားတာတောင်းဝန်လေးသေးတာကိုစားကြတော့ဆရာကြီးကစားကြတော့ဆရာကြီးကရှားပူရတာလည်းတောင်းဝန်လေးတာပဲကံအကြောင်းညွှန်နေတဲ့ပုဂ္ဂိုလ်တွေဆန်းဆန်းသာသာနဲ့လည်းကူနဲ့စားကြတော့ဆရာကြီးတွေရပြီးတော့ ဘာမကောင်းကြောင်းမသိတဲ့ပုဂ္ဂိုလ်တွေဒီနေ့သမင်းတနာမှန်မှန်စားဖို့ရကိုနန္တဝင်နေနေတာအမှန်သေးရင်လည်းလို့ဒီစာရနေနေကြည့်ရချပြီးတော့ဒီကျိုးအကူတကူတည်းမဟုတ်ဘူးသူများတွေရောပါတယ်အများကြီးချပြီးတော့ကျွေးနေတာတောင်းပြီးဆက်ကြပါတယ်နောက်ပြီးတော့ ဒီကနာကိုကြီးဝုတ်ဖို့ရအဝတ်တို့ကလည်းပဲရှားပေးရတာပဲနေရာထိုင်ခင်းတွေလည်းရှားပေးရတယ်နေတဲ့အာဘောနဲ့ဆက်ဆက်ပြီးတော့နေတယ်ဒါကနေမကောင်းတိုင်းမကောင်းပြည်သူဖြေးတွေပါလေကျွေးရတယ်ဒီသုသာတွေအရိယာကိုမျှရအောင်အညောင်းညာပြရောက်နေလို့လည်းပြုရင်ပြီးတော့ပေးနေရတယ်နေ့စဉ်မပြဒီခန္ဓာကိုယ်ကြီးရဲ့တောင်းဝင်နေအများအများအားဆောင်နေရပါလေဒါမလွယ်ဘူးတဲ့အဲ့ဒီမလွယ်တဲ့ခန္ဓာဝင်ကြီး ကျမ်းမာစွာနဲ့ချမ်းသာလို့ကျမ်းမာတယ်ဆိုတော့ကိုယ်နဲ့ဆင်းရဲမရှိဘူးကိုယ်ချမ်းသာတယ်ဆိုတော့စိတ်စိတ်ထဲမှာဒီနှလုံးမသားမြတ်ဆင်းရဲမရှိဘူးကျမ်းမာချမ်းသာစွာနဲ့မိမိခန္ဓာကိုယ်ကြီးအတိအတိဆောင်ရွက်နိုင်ကြပါလေလို့လူပုဂ္ဂိုလ်တွေလားမဟုတ်ဘူးပြိဿာနေပါလေဆိုတာပြီးတော့ဆိုတာပေါ့ဒီခန္ဓာကိုယ်ကြီးဆောင်ရွက်ရတာလေနတ်တွေလည်းပဲနတ်ထဲမှာလည်းပဲတကူအရိပါသိမရှိတဲ့ ကာမကောင်းတဲ့နတ်ကလေးတွေရှိပါသေးတယ်ဝိနည်းပါတိကဆိုရင်တော့သူတို့လည်းဆင်းရဲပါတယ်လူတွေလည်းဆင်းရဲတယ်သူတို့ကသိတာတော့နှီးပါဆင်းရဲတယ်အဲဒီသတ္တဝါတွေအာလုံးကိုယ်စိတ်နဲ့ပြချမ်းသာစွာနဲ့မိခန္ဓာကိုရွတ်ဆောင်နိုင်ကြပါစေချမ်းသာချမ်းသာစွာနဲ့ခန္ဓာကိုယ်ကိုရွတ်ဆောင်နိုင်ကြပါစေအာရုံပြုရတဲ့ခိုင်ဆိုရမယ်အာလုံးသတ္တဝါတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကျမ်းမာချမ်းသာစွာနှင့်အနာဝန်ကိုရွတ်ဆောင်နိုင်ကြပါစေနှလုံးသွင်းတဲ့နှလုံးသွင်းတိုင်း နှလုံးသွင်းတဲ့စိတ်ကလေးလိုက်ပြီးတော့သူ့လို့ချင်းဝိပဿနာနဲ့ဖြစ်ပါတယ်အာလုံးသားတစ်ပါးတွေလို့နှလုံးသွင်းတဲ့စိတ်ကလေးနှလုံးသွင်းပြီးတော့ကြည့်ဘူးအာလုံးသားတစ်ပါးတွေလို့ဆိုတဲ့စိတ်လည်းအဲဆိုတဲ့ရုပ်တွေလည်းမရှိတော့ဘူးအမှန်မရှိတော့ဘူးအဲဒီအာထုတ်တဲ့စိတ်နဲ့တကွာရုပ်တွေပြီးလို့ချင်းမရှိပြောက်သွားပြီဘေးရန်ကင်းကြပါစေလို့ဒါလို့ဆိုတဲ့အခါလဲ ကိုယ်ရဲ့စိတ်တွေရောရုပ်တွေရောသို့ပြီးကြောက်သွားတာမရှိတော့ဘူးအဲဒါလေးနောက်ကလာရင်ဒီလိုရှုလိုက်ရင်မမြဲတဲ့တရားတွေအာဂါသိဒီလိုမမြဲတဲ့တရားတွေဒီလိုဖြစ်ပြီးကြောက်သွားတာဒီလိုပဲအဲဒီမမြဲတဲ့တရားတွေဒီလိုအိသနုပဒနာညာနောက်ကလိုက်ပြီးတော့ရှုနိုင်ပါလေအာလုံးဘတ်တော်တွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲခြင်းညာပါစေကိုယ်ဆင်းရဲခြင်းညာပါစေချမ်းသာချမ်းသာစွာဖြင့်ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအလုံးဘတ်တော်ရီဘေးရန်ကင်းကြပါစေ တိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကျမ်းမာချမ်းသာစွာနှင့်ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအဲ့ဒါမေတ္တာဘာဝနာပဲအဲ့ဒီမေတ္တာဘာဝနာပွားရမယ်တဲ့ပြီးတော့ သာမညမေတ္တာဘာဝနာတော့တော်ပါပြီဒီမှာအသေးစိတ်ပြောနေတာမသိဘူးအဲဒီလိုပေါ်နေလို့ရှိရင်ဘတ်တော်ရင်းနဲ့စပ်ပြီးတော့ဗျာပါကဒီစီလိုပြည့်စီလိုတဲ့ဒေါသရှင်းသွားလိမ့်မယ်ဒါဖြစ်စမရဘူးငြိမ့်သွားလိမ့်မယ်နားကောင်းပါလေအဲဒီပြင်အကျေအားဖြင့်ဟောရတဲ့အကျိုးတွေကတော့ခုနက30ပါးသောအကျိုးတွေ အဲ့ဒါကြီးရလိမ့်မယ်သာသုကဟောတယ်အိမ်တို့ချမ်းသာကောင်းစွာအိမ်မက်ဖြစ်လျက်လူနာအဲအိမ်တို့ချမ်းသာကောင်းစွာအိမ်မက်ဖြစ်လျက်လူနာစောင့်လာနာများမိစိတ်ဓာတ်တို့ရှောင်ရှားပုံမှာလင်းစွာစိတ်ကြည်ကျွင်းကြည်မျက်နာပေရာမတွေ့လာလေမြမဆက်တပြာဤ မေတ္တာပွားမေတ္တာပွားရာအကျိုးဒီမေတ္တာပွားခြင်းမေတ္တာပွားမှုအကျိုးဘာလို့တောင်းမမေတ္တာပွားမှုအကျိုးတန်ကြာစိတ်နိုးချမ်းသာကောင်းစွာအိမ်မက်ပြည့်လျက်လူနာစိတ်နိုးချမ်းသာကောင်းစွာအိမ်မက် ဖြစ်လျက်လူနာစောင့်လာနာမြာမိစိတ်ဓာတို့ကြောင့်ရှားကိုမှာအိမ်တို့ချမ်းသာကောင်းစွာအိမ်မဲ့ဖြစ်လျက်လူနာစောင့်လာနာမြာမိစိတ်ဓာတို့ ကြောင့်ရှားကိုမှာလင်းစွာစိတ်သည်တွင်ကြည်မျက်နာလင်းစွာစိတ်သည်တွင်ကြည်မျက်နာသေကမတွေ့လာလေမြမသက်တပြာသည်မေတ္တာပွားမှုအကျိုးသည် င်ကြည်မျက်နာသေကာမတွေ့လားလေပြမသက်တပြာသည်မေတ္တာပွားမှုအကျိုးသည်အဲဒီမေတ္တာပွားကျိုးရသည်နောက်မေတ္တာပြီးတော့သုံးတာပါကြအောင် ကရုဏံရာဟုလဘာဝေဟိကရုဏံရာဟုလဘာဝနံဘာဝေဟိကရုဏံဟိကရုဏံဟိဒေရာဟုလမေတ္တာကရုဏံဟိဒေရာဟုလဘာဝနံဘာဝယတောယာဝိဟိန္တာဘာပိယိတတိရာဟုလစိတ္တရာဟုလကရုဏာဘာဝနံ သနာစေလိုသောသုဏဘာဝနာကိုဘာဝေဟိပွားစေပါလောသုဏဆိုတာသနာဆင်းရဲတဲ့ပုဂ္ဂိုလ်တွေမြင်ရလို့ရှိရင်ကြားလို့ရှိရင်သနာတယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေဆိုတာလဲမြင်တွေ့နေရတာပါပဲခဏခဏမြင်တွေ့နေရတာဆင်းရဲတဲ့ပုဂ္ဂိုလ်တွေဒိဋ္ဌာန်တွေဆိုအမြဲတမ်းတွေ့နေတာပါဆင်းရဲတဲ့ပုဂ္ဂိုလ်တွေ လူပုဂ္ဂိုလ်တွေကလည်းဆင်းရဲတဲ့ပုဂ္ဂိုလ်တွေကမြင်တွေ့နေရတာပါပဲမြို့တွေလျှောက်သွားဆင်းရဲတဲ့ပုဂ္ဂိုလ်တွေတွေ့တာတော်တယ်သွားတာတွေ့တော်ရတယ်ကြလို့ရှိရင်လူတွေဆင်းရဲတာအများကြီးတွေ့ဒီယုံတို့တော်ဘာသွားကြည့်တဲ့အခါမှာဆင်းရဲတဲ့ပုဂ္ဂိုလ်တွေအများကြီးပဲဆင်းရဲတဲ့ပုဂ္ဂိုလ်တွေဒုက္ခရောက်နေတာအများကြီးရှိတယ်လို့အဲဒီဆင်းရဲတဲ့ပုဂ္ဂိုလ်တွေအောင်ပြုပြီးတော့ ဒီဆင်းရဲကလွတ်ပါစေလို့ဒုက္ခမုတ်သန်းသူဒါပေလုံးစုံကတော့တတ္တတ္တဝါတို့ဒီဆင်းရဲရောက်နေတဲ့တတ္တဝါတွေပေါ့ဒုက္ခဆင်းရဲမှမုတ်သန်းသူလွတ်ကြပါစေမိမိတို့ကြုံတွေ့နေရတဲ့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေကလွတ်မြောက်သွားကြပါစေဘဝမြတ်ကရုဏာဘာဝနာခေါ်ရတာ ပဂရိကတွေကကရုဏာစိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်ကမြင်ရကြားရင်လိုလိုကရုဏာဖြစ်ပါတယ်ကရုဏာစိတ်ဓာတ်မရှိတဲ့ပုဂ္ဂိုလ်ကြတော့လည်းကရုဏာမရှိဘူးပေါ့လေနဝတနေတဲ့ပုဂ္ဂိုလ်တွေနဝကိုစရတာကရုဏာမရှိလို့တတ်နိုင်တာပေါ့ကရုဏာရှိပဲတတ်နိုင်မယ်လေဝေသာတဲ့ပုဂ္ဂိုလ်တွေစိတ်ဓာတ်တဲ့ပုဂ္ဂိုလ်တွေစေတတဲ့ပုဂ္ဂိုလ်တွေဘဲတာတဲ့ပုဂ္ဂိုလ်တွေကရုဏာမရှိလို့တတ်နိုင်တာလေကရုဏာရှိတဲ့ပုဂ္ဂိုလ်ဆိုပဲတတ်နိုင်မလဲ ငါတွေဘာတွေတန်နေတဲ့ပုဂ္ဂိုလ်တွေကရုဏာမရှိလို့ညင်းဆဲနေတဲ့ပုဂ္ဂိုလ်တွေကရုဏာမရှိလို့ကရုဏာကင်းမဲ့လို့သူတို့ညင်းဆဲနေတယ်ကရုဏာရှိတဲ့ပုဂ္ဂိုလ်ကညင်းဆဲမှုသာချမှုတွေပဲလုံးနိုင်မလဲမြင်ုံကြားယုံနဲ့ပဲလုံးတုံးပြီးတော့ကနာနေတယ်တို့ကလုံးမြောက်ပါစေဆိုစိတ်ဓာတ်ဖြစ်အဲဒါကြောင့်ဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအာရုံပြုပြီးတော့ အဲဒီဆင်းရဲဒုက္ခမှာလွန်မြောက်ပါစေလို့နှလုံးသွင်းတာကကရုဏာဘာဝနာပွားတာပါပဲသာဟုလားจิตာယဟုလားဟိကရုဏာဘာဝနာပွားခြင်းအကျိုးကကရုဏာဘာဝနာကရုဏာဘာဝနာကိုဘာဝရတာပွားစေသောတည်သင်အားရာဝိဟိန္တာအကျဉ်းညှင်းစေလိုသောဒေါသသည်အတ္တိစီပါတော်ညှင်းစေလိုသောဒေါသသည်ပိယိတ်တိကင်းကြောက်လက်တံ ညင်းစေလိုတဲ့ဒေါသမဖြစ်ဘဲနဲ့ကင်းပါလိမ့်မယ်တဲ့ကုဏဆင်းရဲကလုံးရောက်ပါစေဆင်းရဲကလုံးရောက်ပါစေဆင်းရဲမှလုံးရောက်ပါစေလို့သတ္တဝါတွေနှလုံးသွင်းနေတယ်သတ္တဝါတွေကိုညင်းစေနှိမ့်စေလိုတဲ့သဘောကျင်းပါပါလိမ့်မယ်တဲ့ဒါနာတော့တူတူပဲကရုဏာဘာဝနာပွားကြအောင်လေ အာလုံးသတ္တဝါတွေမှာအပြီးပြီးဆင်းရဲဆိုကြည့်တော့ကြည့်ကြတာပေါ့သူဒီကောင်ကကိုယ်ဆင်းရဲစိတ်ဆင်းရဲကင်းခဲ့ပါလေဆင်းရဲဒုက္ခတမျိုးမျိုးတော့ရှိနေကြတာများပါလေနောက်ဆုံးသင်္ခါရဒုက္ခဆိုတာကတော့ယုံနာခန္ဓာရှိနေတဲ့ကာလမှာတော့သင်္ခါရဒုက္ခဆိုတာရှိနေတာပဲအဲဒီတော့အဆင်းရဲမှလွတ်မြောက်ပါစေသူအပြင်တော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေပေါ့လေဒါတွေရေးကြည့်ကိုယ်ဆင်းရဲစိတ်ဆင်းရဲတွေ ကိုယ်ထဲမှာသူများနှိမ့်ဆက်လို့နာကျင်ကြိုက်တဲ့ဒုက္ခရောက်နေတာတွေယောဂဝေဒနာနှိမ့်ဆက်လို့နာကျင်ကြိုက်တဲ့ဒုက္ခရောက်နေတာတွေအဲဒါကိုဆင်းရဲကိုဆင်းရဲတော့စိတ်ဆင်းရဲလဲပါတော့တာစိတ်ကလည်းနှလုံးသားဖြစ်နေတာတွေကိုကပဲအနာယောဂဝေဒနာမရှိပေမဲ့စိတ်ကကိုယ်လိုတိုင်းမပြည့်လို့စိတ်ညစ်စရာစိတ်ပူစရာလည်းရှိလို့စိတ်ညစ်စိတ်ပူနာတယ်လည်းရှိတယ်အဲဒါစိတ်ဆင်းရဲတွေ ဖြစ်တဲ့ခင်တဲ့ပုဂ္ဂိုလ်လေးနဲ့တကွဲစီတရားစီဖြစ်နေလို့သိချင်းရတာရှိတယ်ဖြစ်ဖြစ်ဖြစ်တဲ့ခင်တဲ့ပုဖြစ်တဲ့ခင်တဲ့ပုဂ္ဂိုလ်လေးဒီကြီးပြည့်စည်လို့ဇီဝဥစ္စာတွေပြည့်စည်လို့ဘုရားစည်းတွေသူများလူယူသွားလို့စသည်ဖြင့်စိတ်လုံးမသားတာတွေဘယ်လိုအားလည်းရှိပါလို့သိချင်းရတယ်အဲဒီကိုသိရသိချင်းရတယ်အကုန်လုံးပြီးပြီးတချို့လည်းနည်းနည်းရှိတယ်တချို့လည်းနည်းနည်းရှိတယ်အဲဒီရှိတဲ့ဆင်းရဲတွေကလူကင်းကြပါစေလို့ဆင်းရဲတွေကလုံးမြောက်ပြီးပြောကြပါစေဆင်းရဲတွေလုံးမြောက်ပြီးတော့ချမ်းသာရောက်ပြီးတော့ သမ်းသာနေကြပါစေလို့ပဲဆုလိုပါတယ်အားလုံးဘတ်တော်တွေဆင်းရဲမှလွတ်မြောက်ကြပါစေအားလုံးဘတ်တော်တွေဆင်းရဲမှလွတ်မြောက်ကြပါစေအားလုံးဘတ်တော်တွေ င်းရဲကင်းကြပါစေအလုံးဘတ်တော်တွေဆင်းရဲကင်းကြပါစေဒီမှာလည်းပဲဒီကနှလုံးသွင်းနောက်ကနေပြီးတော့နှလုံးသွင်းတဲ့စိတ်ကလေးလိုက်ပြီးတော့ရှုနေလို့ရှင်ဝိပဿနာဖြစ်ပါတယ်အလုံးဘတ်တော်တွေ ကိုဆင်းရဲစိတ်ဆင်းရဲကင်းကြပါစေအာလောဘတ်တော်ရေကိုဆင်းရဲစိတ်ဆင်းရဲကင်းကြပါစေအာလောဘတ်တော်ရေကိုဆင်းရဲစိတ်ဆင်းရဲကင်းကြပါစေ ထဲမှာဒုက္ခပါရဇာနိဒုက္ခဘယပါရဇာနိဘယဘောဂပါရဇာနိသောကဟွန်တုသတိပိပါဏိနောဒီကရာလည်းပဲအဲဒီကရုဏာဘာဝနာပွားများရာမှာသက်ဆိုင်ပါတဲ့ဒုက္ခပါဒသဆင်းရဲရောက်နေကြသောသူတို့ဒီနေ့ဒုက္ခဆင်းရဲကင်းပါချမ်းသာကြကုန်သည်ဟွန်တုဖြစ်ပါစေဖြစ်ကြပါစေဒုက္ခပါဒသနေဒုက္ခ ဘယပတ္တာသဘေးရောက်နေကြသောပုဂ္ဂိုလ်တို့သည်နေဘေးရာဘေးကင်းကြကုန်နိမွန်းသူဖြစ်ကြပါစေ။ဘောကပါရသနေသောကဘောကပတ္တာဆိုရင်ချင်းတို့ရောက်နေကြကုန်သောပါဏိနောသတ္တဝါတို့သည်နေသောကဆိုရင်ကင်းပါကြကုန်နိမွန်းသူဖြစ်ကြပါစေ။ဆိုရင်ချင်းဒီကြွေးချင်း လောဆောချင်းရောက်ပြီးတော့နေတဲ့ပုဂ္ဂိုလ်ဆိုရင်ဘောကတွေကင်းသွားကြပါစေလို့အဲဒီကသာဆိုပါတယ်ဒီကသာလေးလည်းပဲကရုဏာပွားရအောင်နာကောင်းတဲ့ကသာလေးပါပဲဒုက္ခပါဒဆင်းရဲရောက်နေကြကုန်သောသာသေပြင်းလုံးစုံဤဖြစ်ကုန်သောပါဏိနောတတဝါတို့သည်နေဒုက္ခဆင်းရဲခြင်းပါသံသာကြကုန်၏ဟွန်တုဖြစ်ပါစေကုန်သည်ဒီလိုအောင်ပြော ဗရပါဒဗရပါဒအကြောင်းမဲ့ဖွယ်ဘေးရောက်နေကြကုန်သောသာဝတိလုံးလုံးဤဖြစ်ကုန်သောပါဏိနောသတ္တဝါတို့သည်ပါဏိနောသတ္တဝါတို့သည်နိနိဗ္ဗယာဘေးရန်ကင်းပါသမ္မာကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်းသောကပါဒသို့ရင်သူဆွေးခြင်းမရောက်နေကြကုန်သောသာဝတိလုံးလုံးဤဖြစ်ကုန်သောပါဏိနောသတ္တဝါတို့သည်နိသောကာ သို့ရင်ကင်းပချမ်းသာကြကုန်၏ဟွန်းသူဖြစ်ပါစေကုန်သတည်းဒါလည်းပဲကရုဏာပွားတဲ့ဤပါပဲဒါဒါလည်းပဲအဓိပ္ပာယ်မှန်ကောင်းပါလေအဲဒီလိုကရုဏာပွားနေလို့ရှိရင်သူတို့ကညှင်းဆဲလို့တဲ့သဘောကင်းသွားပါလိမ့်မယ်သူတို့ကဆင်းရဲမှလွတ်မြောက်ပါစေဆင်းရဲကင်းပါစေလို့နှုတ်သွင်းနေတဲ့ပုဂ္ဂိုလ်ကသူများဆင်းရဲအောင်ပဲလုပ်တော့မလဲဆင်းရဲအောင်လုပ်လို့ရစီပြီးတော့ ရုဏာကင်းတယ်အားရဝိညာဉ်ကင်းစေလို့တဲ့သဘောကင်းပြီမူရိတံရာဟုလဘာဝနာဘာဝေဟိမူရိတံဟိတေရာဟုလဘာဝနာဘာဝရတောယာအရတိသာပရိသတိရာဟုလစိတ္တရာဟုလမူရိတံဘာဝနာသူတော်ဘာစိစဉ်ချမ်းသာကိုအာရုံပြု၍ ဝမ်းမြောက်ဝမ်းသာသောမုရိဒာဘာဝနာကိုဘာဝေဟိပွားစေပါလောမုရိဒာဆိုတာဝမ်းမြောက်တယ်လို့အိဗယ်ရှိပါတယ်ဝမ်းမြောက်ဆိုတာကိုယ်လိုရှိတာတွေရလို့ဝမ်းမြောက်တာမဟုတ်ဘူးဒါကတော့သူတော်ဘာဒီပွားချမ်းသာနေတာတွေအောင်ပြုပြီးတော့ဝမ်းသာတယ်ဝမ်းမြောက်တယ်တဲ့သူများတွေဒီပွားနေတာချမ်းသာနေတာတွေတွေ့ရလို့ဆိုရင်ဟွန်းချမ်းသာ ကြီးပွားနေတာကောင်းပါလေချမ်းသာကြီးပွားမြဲကြီးပွားပါစေချမ်းသာမြဲချမ်းသာချမ်းသာပါစေဒီလိုအောင်ပြုနိုင်တာကိုလောကမှာသတ္တဝါတွေကများအားဖြင့်ကိုယ်သာကြီးပွားချမ်းသာခြင်းနဲ့ပညာကြီးပွားချမ်းသာတာများတဲ့မကြိုက်ခြင်းမင်းမနာလိုတဲ့စိတ်ကမနာကိုယ်သာကြီးပွားခြင်းနဲ့ကိုယ်သာ အကျဉ်းမွန်ခံခြင်းနဲ့ကိုယ်သာဂုံကြီးခြင်းနဲ့ကိုယ်သာချွေရများခြင်းနဲ့ကိုယ်လုံးတဲ့အမှုသာတိုင်းအောင်မြင်စေခြင်းနဲ့သူများဆိုလို့ရှိရင်မကြည့်ပွားခြင်းမချမ်းသာခြင်းမူနာမည်မကြည့်ခြင်းမူဂုံမရခြင်းမူသူများသူများဂုံတွေစီးမွန်းတာမကြခြင်းမူလူတွေရတယ်အလုံးစုံတ attva တွေဒီလိုပါပဲအများသောအဲဒီလိုပဲရှိတယ်ဆိုတော့အနည်းငယ်ပုဂ္ဂိုလ်တွေတော့လည်းပဲခုနပြောတဲ့အတိုင်းဝိရိဒာပွားနေတဲ့ပုဂ္ဂိုလ်ရှိပါတယ် များသောဖြင့်တ attva တွေကမူရိတာမပွားနိုင်တဲ့ပုဂ္ဂိုလ်တွေများတယ်မူရိတာမပွားနိုင်တာအိတ်တာတွေပွားတယ်အိတ်တာကမနာလိုတာအိတ်တာပဲကိုယ်ရဲ့သားကိုမနာလိုကိုယ်ရဲ့သားတဲ့ကိုယ်ရဲ့သားတဲ့ဆိုလို့ရှိရင်မနာလိုဘူးများတယ်ဒီပါဥစ္စာရတဲ့အလုံးတိုင်းနေအောင်မြင်တဲ့ဆိုရင် သဘောမကျကြဘူးလို့မနာလို့တာပဲအိတ်တာဖြစ်တယ်အများကြီးပညာတတ်တဲ့သာမေဘွဲတွေအောင်တဲ့ဒါလည်းဂုဏ်လူကမြင်ပုဂ္ဂိုလ်ကတဲမလို့လာဘူးလို့ဒီများတွေလုံငန်းဆောင်တာတွေမှာအောင်မြင်ပြီးပြီးတဲ့အာဘိကူညီမဲ့ပုဂ္ဂိုလ်တွေများတဲ့ကြာတော့ရင်ဒါတဲမကြိုက်ခြင်းမလို့တော့အဲ့ဒါကအိတ်တာတွေပွားနေတာတဲ့ ခုကလာမှာအိဒါကလည်းပဲသူကတရားကောင်းကြီးလုပ်ပြီးပွားနေတာရှိတယ်အိဒါတွေပွားအောင်လို့အိဒါပွားရပွားကြောင်းနေကြီးတဲ့မနာလိုမှုပွားရပွားကြောင်းတွေကိုဟောပြောနေတဲ့ပုဂ္ဂိုလ်ကြီးကရှိတာကိုသူကသူပဂရိပင်ကိုရင်းအတိုင်းပဲသတ္တဝါတွေကအိဒါမနာလိုမှုဖြစ်နေရတဲ့အထက်အိဒါမနာလိုမှုဖြစ်အောင်လို့ဆွပေးနေတဲ့ပုဂ္ဂိုလ်ကြီးကြီးအာဟောကြသိကောင်းတာပဲသောသာမာနဲ့တူနေတယ်ဆိုရင်အသုံးမကျတဲ့သူ့ဝင်နေပါလေသူကအလိုလိုပေါက်တတ်တယ် လိုလိုပေါက်တတ်တဲ့သူ့ပင်တွေလိုက်ပြီးစိုက်ကျိုးနေတယ်ကျူးနေတယ်လို့ရှိနေတဲ့တည်းဒီကိုကိုကြောင့်တည်းဒီအကျိုးမဲ့အလုပ်တွေပါပဲကိုယ်လည်းကျိုးမရှိမများလည်းကျိုးမရှိကျိုးမဲ့အလုပ်တွေအဲမြတ်စွာဘုရားကတော့မူရိတာပွာရမယ်တဲ့မူရိတာဆိုတာသူများချမ်းသာတာတွေကြီးပွားတာတွေမြင်ရလို့ရှင်ကြီးပွားနေကြီးပွားပါသည်ချမ်းသာတွေချမ်းသာပါစေကြီးပွားတာတွေချမ်းသာတွေမြင်အားရဝန်းတာရှိရမယ် အဲဒီလိုပွားများနေလို့ရှိရင်အာရတိခေါ်တဲ့မပြောမွေခြင်းမပြောမွေခြင်းဆိုတာအိတ်တာပဲသူကအိတ်တာပဲသူတော်ကကြီးပွားချမ်းသာတယ်မမြင်ခြင်းမှုမကြခြင်းမှုဆိုတာအိတ်တာမနာလိုတာပဲအာရတိမပြောမွေခြင်းတဲ့လက်ကတင်မှာတော့အဲဒါပြောက်ပါလိမ့်မယ်ဒါပေမဲ့အထက်ကထာကတင်ညာဘယ်လိုလုပ်ခွင့်တာလဲမသိဘူးတရားဆရာကြီးအာရတိသောကြောင့်တော်ကြောင့်မမွေလျော်ခြင်းပြောက်လိမ့်မယ်လို့ဖွင့်တယ်စဉ်းစားလို့မရရဲ့ဥစ္စာတော့ ဒီလိုပဲသူအားရပြီးပြည့်လို့ရှိရင်တော်ကြောင်းတော်ရောက်လို့မွေးလျော်ရင်းနေသိပင်နေရလဲပွင့်တယ်ဒါပေမဲ့ဒီကာရီကလိုက်လိုက်ပြီးတော့ဖြေတာတော့ရှိတယ်ဒီကာရီကလိုက်ပြီးတော့ဖြေရတယ်ဥစ္စာကလူရင်းတော်ပုံဘူးတဲ့မူရိတာနေရာမှာတော်ကြောင်းတော်ကြောင်းမွေးလျော်တာကလည်းလူရင်းမဒါပေမဲ့မူရိတာပွားနေအဲ့ဒီတော်ကြောင်းတော်ကြောင်းမွေးလျော်တာလည်းပဲကြောက်ပါတယ်ဆိုပြီးတော့ဒီကဆရာတွေကလိုက်ပြီးတော့ဖြေရတယ်ဒီညာတော့ဒီကလည်းအဖြေပါဖို့မရဘူး အားရတိကတောကြောင့်တောကြောင့်မမွေးလျော်တာလည်းရှိပါတယ်အားရတိကဒီနေ့ညမှာဒီညကတော့အားရတိကတောကြောင့်တောကြောင့်မမွေးလျော်တာမဟုတ်ဘူးဒီဥစ္စာတော့မလျော်ဟောတော့ဆိုသူတော်ဘာစည်းစိမ်လေးဝမ်းမြောက်ဝမ်းသာဖြစ်ဖို့နှလုံးသွင်းနေတာနဲ့တောကြောင့်တောကြောင့်မွေးလျော်တာနဲ့တော့တော့ဝေးတာပဲသူတော်ဘာချမ်းသာပါစေသူတော်ဘာကြီးပွားချမ်းသာတာမြင်မြင်နဲ့ဝမ်းမြောက်လဲဝမ်းသာတယ်ဆိုရင်လည်းတောကြောင့်မနေနိုင်တဲ့ပုဂ္ဂိုလ်တွေတော့အများကြီးရှိနေမယ်တောကြောင့်ဆိုတာတောကြောင့်နေတာကတခြားပဲဘာဝနာတည်း အဓိကုသလဓမ္မခေါ်တဲ့ဘောဓိဝိကရတရားကုသိုလ်တရားတွေပွားများလာတာသူကတော့ကြားပဲအဲဒါအဲ့ဒီမှာပြောပြတာလည်းကြားပြီးတော့ဒီနေရာအားရပြီကတော့သူတော်ဘာစည်းစိမ်နဲ့မပြောမူခြင်းဆိုတဲ့အိတ်တာကိုပဲဒီလိုဖွင့်မှသူကတော့မှအိတ်တာပါပဲလို့ဆိုအဲသူတော်ဘာစည်းစိမ်သံသာရင်မြင်ရတွေ့ရကြားလို့ရှိရင်မပြောမူခြင်းမနာလိုခြင်းအဲ့ဒီသဘောရှိတယ်တဲ့အဲ့ဒီသဘောကျင်းတော်ပါလိမ့်မယ် လိုခြင်းဆိုတာကျင်းသွားပါလိမ့်မယ်။နာကောင်းပါတယ်ကလည်းမူရိတာ။ဒီညာကြည်ပေါ်ချမ်းသာတယ်ညာလို့ရှိရင်ဒီပုဂ္ဂိုလ်တွေကဖြစ်ဖြစ်ညာပုဂ္ဂိုလ်တွေကဖြစ်ဖြစ်ဒီပွားနေတာချမ်းသာနေတာတွေညာလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ရ။ဝမ်းမြောက်ဝမ်းသာဖြစ်ရ။အဲဒီဝမ်းမြောက်ဝမ်းသာဖြစ်တဲ့ဥစ္စာတွေနဲ့မူရိတာတရားပဲ။ ဝိရိဒတရားပွားများတယ်လို့ရှိရင်သူများကြီးပွားချမ်းသာမှုနဲ့စပြီးမနာလိုတဲ့အရတိသဘောရှိတယ်မပြောမွေ့မှုအရတိမနာလိုခြင်းသဘောသင်ပြောက်သွားပါလိမ့်မယ်အဇာဘိဇာဝန်တို့အာနိယဒုတိယရဏပရိယရန်တို့ဒုက္ခမုသန်တို့ယထာလာရတံပါတိတော်မာဝိကေသန်တို့ဟောမေတ္တာဘောပုံနဲ့ဓမ္မယူရတာဘောပုံနဲ့မှာကြည့်ပါရဲ့မူဝိတာဘောပုံ ယထာလာရသပတ္တိတော့အကျဉ်းချင်းရအပ်ပြီးတော့စိစဉ်ချမ်းသာမှာဆိုတာပြာမြဲတိုင်းရှိတဲ့စိစဉ်ချမ်းသာမှာပြာဒီကပြာမြဲတိုင်းရှိတဲ့စိစဉ်ချမ်းသာမှာမာဝိရသံတို့မဆုပ်ရမပြည့်စည်ပါစေကုန်နဲ့အဲရထားတဲ့စိစဉ်ချမ်းသာကသို့ပြည့်စည်ခြင်းမရှိဘဲနဲ့ဒီပွားမြဲကြီးပွားကြပါစေချမ်းသာနဲ့ချမ်းသာကြပါစေလို့ဆိုလိုပါတယ်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 ယောပတိကောသောပိယိတတိသာဟုလားစိတ္တယဟုလားဥပေက္ခဘာဝနာလိလူရှုတော့ဥပေက္ခဘာဝနာပါပဲဒီပွားစေတော့လိလူရှုတော့ဥပေက္ခလည်းပွားဘောနဲ့မေတ္တာကရုဏာမုဒိတာတွေကတော့မေတ္တာကချမ်းသာပါစေလို့သတ္တဝါတွေနှလုံးသွင်းကရုဏာကဆင်းရဲကလွတ်ပါစေလို့နှလုံးသွင်း မုရိတာကတော့ချမ်းသာတဲ့ပုဂ္ဂိုလ်တွေအာရုံပြုပြီးတော့ချမ်းသာနေချမ်းသာကြပါစေကြီးပါမယ်ကြီးပါကြတော့ပါပြီတော့အာရုံဥပိ္ပခာကတော့သူများအတွက်ဘာမှကြောင်းကြမဆိုင်ပဲနဲ့လိလိစုတာကာမတကသာဝေတတာအလုံးစုံသတ္တဝါတို့ဒီကာမတကကာမလင်းကိုယ်ပိုင်ဥစ္စာရှိကြကုန်၏ဒုက္ခနဲ့သူ့မှုနဲ့သူပဲသူ့မှုနဲ့သူ့ကြီးပွားကြောင်းချမ်းသာကြောင်းဆင်းရဲကြောင်း ဥစ္စာရှိနေတာပဲဒုက္ခနဲ့သူပဲနှလုံးသွင်းတာအဲဒါလိလိရှိတာဒုက္ခနဲ့သူပဲလိလိရှိတာအဲဒါဒုက္ခနဲ့သူပဲလိလိရှိတာကပရဟိတအလုပ်ဘာမှမလုပ်ဘူးလို့ဖြစ်တယ်။တရားပုဂ္ဂိုလ်တွေကကဲ့ရဲ့တတ်ကြတယ်ဥပိ္ပခာဥပိ္ပခာကသူများသူများအကျိုးပါဆောင်နေတယ်။သူများအကျိုးပါမဆောင်ဘူးဥစ္စာတွေသိနေရမကြဘူးလို့ တချို့ကသင်မြင်တတ်တယ်ဒါပေမဲ့လည်းသူ့ဉာဏ်နဲ့သူတော့အသုံးကျတယ်သူအဲမေတ္တာလည်းပဲပွားသင့်သမျှပွားရမယ်ကရုဏာလည်းပဲပွားသင့်သမျှပွားရမယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေချမ်းသာဆင်းရဲလွတ်မြောက်အောင်တန်နိုင်ရင်လည်းဆောင်ရွက်ယူညီပြီးတကားလားဆင်းရဲလွတ်မြောက်အောင်လို့အားထုတ်ရကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်တွေကြီးပွားချမ်းသာနဲ့ချမ်းသာအောင်ဟာမိမိကတတ်နိုင်တယ်ကြည်ရမယ်ထောက်ပံ့ရမယ်အားပေးရမယ်တတ်နိုင်တယ်တို့က အဲဒီလူတယောက်သက်တော့ကိုချမ်းသာအောင်လို့လည်းဘာမှမလုပ်နိုင်ဘူးရှင်ရလုံးမြောက်အောင်လည်းမလုပ်နိုင်ဘူးအဲသူပြည့်စုံမြတ်စိတ်ချမ်းသာတွေမှာတည်တနေအောင်မပြည့်စည်အောင်လည်းပဲဘယ်နဲ့မှမတတ်နိုင်ဘူးသူ့မူအားလျော်သာသူဖြစ်နေပြီဆိုရင်အဲဒီပုဂ္ဂိုလ်ကြတော့လိလူကျူရတယ်လိလူကျူမှတော်တယ်လိလူမကျူလို့ရှိရင်လားကိုယ်စိတ်ဆင်းရဲနေတာပဲဥပမာဆိုတော့လူကြဝရာဇုံမှုကျူတော်တာထင်ရှားကြကျူတော်တာ သင်္ကြန်ကျူးလွန်ထားတော့အဲဒီအင်္ဂါရဲဌာနတွေကသူဖမ်းပြီးတော့ယုံတရားစစ်ဆေးဒီလိုတော့အမှုကသင်ပြနေတဲ့ပြည်တွေနဲ့ထောက်ထားနေလုံလောက်နေတော့ရဲုံကနေပြီးသူစီရင်ရချတယ်ပြစ်ပေးတယ်ဒေတာလိုက်တဲ့ပုဂ္ဂိုလ်ဒေတာပြစ်ပေးမယ်ထောင်နာလိုက်တဲ့ပုဂ္ဂိုလ်ထောင်နာပြစ်ပေးမယ်ပြစ်ပေးတော့ဘေးကတော့ကိုယ်နဲ့စလို့ရှိရင်ဒီပုဂ္ဂိုလ်သနာမှာပေါ့အချမ်းသာစေတဲ့စိတ်ရှိမှာပေါ့ဆင်းရဲကဒုက္ခနေတဲ့စိတ်တော့ရှိတော့ရှိရမှာပေါ့ ပြီးပေမဲ့ဘယ်နဲ့မှမတတ်နိုင်ဘူးဘယ်တော့မှမကူညီနိုင်ဘူးဘယ်တော့မှမကူညီနိုင်တဲ့ဥစ္စာသွားပြီးတကလားအဲဒီမှုကလုံးမြောက်အောင်လို့အားထုတ်နေလို့ရှိရင်မဖြစ်နိုင်တဲ့ကိစ္စတော့အားထုတ်ပြန်မရောရှိမှာပေါ့ပြီးတော့မတရားတဲ့နည်းနဲ့တော့အားထုတ်လို့ရှိရင်ကိုယ်ပါတော့ဒုက္ခရောက်ရင်ရောက်နေဦးမယ်ဒီမှာမတတ်နိုင်တဲ့ဥစ္စာတော့နောက်ဆုံးကြတယ်လေးလေးရှိပါတယ်သောသောပိုင်းကတော့သူ့မှာအပြည့်မရှိရင်လည်းလွတ်မြောက်အောင်လို့ ကျိုးစားနိုင်ပါတယ်အားထုတ်နိုင်ပါတယ်သူပြစ်ကတရားရှိနေတော့သင်ကြားနေတော့သူပြစ်နေသူကြသွားတဲ့အခါကျတော့တတ်နိုင်ဘူးကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာပဲသူ့မူနဲ့သူပဲသူ့မူရှိလို့သူဒုက္ခဥစ္စာပဲဒီလိုမျိုးမြင်ရတယ်ဒီပြနှလုံးသွင်းကြံပြူတာပဲသက်တာတော့ကသူ့မှုနဲ့သူဆုံးမသက်တာတော့နှလုံးမှုလို့ရှိရင်ကိုယ်နဲ့စနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲမသိရခြင်းမှုပေါ့မသိရခြင်းတော့ကိုယ်ကလိုက်ပြီးတော့ကိုယ်ပါသိရတော့ရှင်ပြင်းဖြစ်နေပြီးတော့ ဓမ္မစကားလို့ဥဒ္ဒချပွားရတယ်ဒီလိုဥစ္စာသိဉာဏ်လာမဟုတ်ဘူးဒီလိုပဲအခုနွားသားတဲ့ဌာနကနွားတွေသနေနွားသနာရတဲ့ပုဂ္ဂိုလ်ကဒါတွေမြင်ရလို့ရှိရင်သနာမှာပေါ့သနာပဲမဲ့လို့ဒီနွားကိုကိုယ်ကလွတ်မြောက်ဘယ်နဲ့မှမတတ်နိုင်ကြဘူးမတတ်နိုင်တော့ဥပိ္ပခာလေးလူကျူရတာပဲဓမ္မစကားပဲလူကြီးဘွားကသူများတွေသတ်ခဲ့တယ်သူလည်းသတ်ခံရတာပဲဒီလိုလုံးသွင်းနိုင်မှအေးတော့တာပဲနှုတ်မှုလေးကြီး ဒုက္ခသိမချမ်းသာကြပြင်ဘယ်မှမတတ်နိုင်ဘူးလေအဲဒီလိုမေတ္တာနဲ့ချမ်းသာအောင်လို့ဆောင်ရွက်နိုင်တဲ့အခွင့်အရေးလည်းမရှိဘူးကရုဏာနဲ့တနာပြီးတော့သင်ရကလုံးမြောက်အောင်လို့ဆောင်ရွက်နိုင်တဲ့အခွင့်အရေးလည်းမရှိဘူးမုရိဒာနဲ့ဒီပါနဲ့ဒီပေါင်ချမ်းသာနဲ့ချမ်းသာအောင်လို့ဆောင်ရွက်နိုင်တဲ့အခွင့်အရေးလည်းမရှိဘူးဘယ်ပုံပဲနည်းနဲ့မှမတတ်နိုင်ဘူးဆိုတဲ့ဒီနေ့တစ်ချိန်ကြတော့ အဲဒီပုဂ္ဂိုလ်တယောက်ဆက်သူစီများတဲ့သူစီကာမတကာပဲလို့လုံးသွင်းရတယ်အဲမလုံးသွင်းရဒါနဲ့ကာမတကာကာမနဲ့ကိုယ်ရဲ့ဥစ္စာရှိဒီမှုနဲ့ဒုက္ခနဲ့သူပဲတဲ့ဒါတော့လုံးသွင်းရတယ်သစ္စာရရလက်ထက်ကဘာဝတိစီကကာလဆိုတဲ့ဥပါဒကတရားပါဒကတရားဆိုကြတာစားလိုက်တဲ့စားရင်စားရင်စားအားကျောင်းသွားပြီးတော့ ဥပုသ္တရင်သီလဆောက်တည်တယ်ဥပုသ္တရင်သီလဆောက်တည်ပြီးတော့ရှိရဥပဆောင်တယ်ဆိုတာအကြောင်းသွားရင်ကြောင်းပါပဲဒီနေ့ကုန်နေညလည်းပဲကြောင်းပါပဲအဲ့အဲဒီမှာတရားပွဲတွေလည်းရှိတာပေါ့ဒီကောင်တရားတွေလည်းနားအဲတရားနှလုံးသွင်းအာထုတ်ပြီးတော့မနေ့သောသောကျမှအိမ်ကျန်တာပေါ့လို့ အဲဒီလိုအလေးထားရှိတယ်အခုလည်းချိုးရတယ်မှာဒီလိုအလေးထားနည်းနည်းပါးပါးရှိပါတယ်အဲဒါနဲ့သာဝတိဒီဇီရုံကျောင်းတော်မှာသွားပြီးဥပုသောင်းရသော်ပြဝတဲ့တရားတွေလည်းညနာကျောင်းနေမဲ့အိတ်တရားတွေလည်းမလုံးသွင်းပြီးအိတ်သောတာပန်လည်းသောတာပန်ဘုရားပါပဲသာမန်ဖြစ်မနေ့ကျတော့ သိရကထပြီးကျောင်းကထွက်ကျောင်းပြကြရေကမှဆင်းပြီးတော့မျက်နာသစ်ဟိုတုန်းကယူဦးတွေပါလေအလွယ်တကူရှိလို့လားအလုံးပရိသတ်တွေကများလုံးတော့လည်းမျောတာဘူးလို့လားဒါငါပဲလို့မျက်နာသစ်အဲ့ဒီနေမှာမင်းကလည်းကောင်းမလေးကလည်းဝီလူဝီလေးနဲ့တူပါရဲ့ကောင်းမလေးမျိုးနဲ့တူတယ်။အရာတွေကနေပြီး သခိုးလူတွေကနောက်ကလိုက်လာသခိုးသခိုးဆိုပြီးတော့ပွိုင်းလိုက်ကြတယ်သခိုးကရှိရပြေခိုးလို့ခိုးတယ်နဲ့ပြီးပြေးပြီးလွတ်ပုံမရတဲ့ခါကျသခိုးဆိုတာဒီလိုရှိရတောက်တာဆိုတယ်အဲဒီကရောမှာခိုးလို့ခိုးတယ်ပြည့်ပြီးသူကတခြားသွားကြတယ်ကျပါတော့နောက်ကလိုက်တဲ့လူတော့ခိုးလို့ခိုးတယ်သူဟာသခိုးပဲသွားတော့မှဆိုတော့ဒီကနေ့ကမျက်နှာသိပြီးတက်လာတဲ့ကာလဆိုတော့ဥပါဒကတွေဟာသခိုးဒီမှာတွေ့ပြီးဒါဟိဆိုပြီးသခိုးသခိုးဆိုပြီးဝိုင်းရကြတာဟုတ်လား ဝိတယ်ဆိုတဲ့များသိကြရောဟိုတုန်းကရဲရဲကြော်တဲ့ဒီရသေးရောကိုယ်ဆိုပြီးရဲတဲ့လူတွေအကုသိုလ်တွေတော့ဖြစ်မှာပဲသူကတကူကတော့သွားပြီးတကူကကြားသွားပြီးဆိုကြနေရောနေရမြတ်စွာဘုရားလျှောက်ကြတယ်မြတ်စွာဘုရားတဲ့ကာလဆိုတဲ့ဥပါဒကပဲမနေ့ကဒီမှာတနေ့လုံးသူ့ဦးဆောင်တာများတဲ့ညတဲ့ဒီမှာနေကမနေ့ကမှဒီရကထားပြီးတော့သူ ဒီကံသွားပြီးမျက်နှာသေးအဲဒီမျက်နှာသေးနေတော့မဲ့အခုလိုက်တဲ့ပုဂ္ဂိုလ်တွေကကိုလိုကိုတဲ့နေကွာအခုတွေးတယ်ဆိုပြီးတကိုးဆိုပြီးဝမ်းရိုက်တာတွေသိကြတယ်ဗျာဆိုတော့မတော်ဘူးဒါတော့သူတော်ကောင်းကြီးပဲနဲ့တကိုးဆိုပြီးရိုက်တဲ့လူတွေတော်တော်တရားလွန်တာညသာလည်းကြောက်တယ်ညသာဗျာဟွန်းဘုရားမောက်ကံနဲ့ကြည့်လို့ရှိရင်တော့ ဒီဥစ္စာမနှောတာပဲမျက်မှောက်ကအချင်းဆိုရင်သူ့မှာကာယကံဝစီကံဘာမှအပြစ်မရှိဘူးတဲ့မနှောကံလည်းအပြစ်မရှိဘူးတဲ့သူစင်ကြဲနေတာပဲဘိုးတရင်ဒီလားသောက်တည်တရားနာတရားနှလုံးသွင်းဘာမှအပြစ်မရှိဘူးတခိုးကိစ္စနဲ့ဘာမှမဆိုင်ဘူးတဲ့ဒါပဲမဲ့လို့သူရှိကပြုခဲ့တဲ့အမှုနဲ့သာလို့ရှိရင်တော့သူအကျိုးပေးဟာလျောနေတာပါပဲသူကတဘောရမှာဒီလိုကအမှုဆင်ပြီးတော့ဒီပြောက်ကိုသူက သတ်ပြောတာအမှုဆင်ပြီးသူကလူတယောက်ကိုသတ်ဘူးမဟုတ်ဘဲနဲ့အမှုဆင်ပြီးတော့သူကိစ္စသူလူကြီးတဲ့ကိစ္စပြီးမြောက်အောင်လို့လူတယောက်ကိုမဟုတ်ဘဲနဲ့သကိုးဆိုပြီးသွဆွဲပြီးသူကသတ်ဘူးတော့ဘူးသူအဲဒီတော့အခွင့်အရေးရှိတဲ့အာဏာပိုင်ပုဂ္ဂိုလ်ပေါ်လေအဲ့ဒါသတ်ဘူးတာနဲ့အဲ့ဒီမကောင်းမှုကနောက်ကလိုက်လာတာပဲဒီမကောင်းမှုကသူသွားရသွားရမှလိုက်ပြီးတော့ငရဲလည်းကြပါတယ်ငရဲကြပြီးတဲ့နောက် အဲဒီကနေပြီးလူပြစ်တဲ့ခါလဲဒီမကောင်းမှုကလိုက်ပြီးကျိုးပေးလို့ဒီလိုပဲကိုမှုမှုပဲနဲ့သူများမှုနဲ့ကိုမှုပတ်ပြီးတော့အသက်ခံရတဲ့ဘဝတွေမနေဘူးတဲ့လားဟွန်းလူလည်းပဲကအဲဒီမကောင်းမှုကအကျိုးပေးတာတဲ့ပြီးတော့ဒီမကောင်းကျိုးတစ်ခုရောက်လာလို့ရှိရင်သူ့မကောင်းကျိုးကမကောင်းကျိုးရဲ့အကြောင်းရင်းကတော့ရှိတာပဲအကျိုးရှိရင်အကြောင်းရှိတာ မကောင်းကျိုးရောက်တယ်ဆိုရင်မကောင်းကျိုးပေးတတ်တဲ့မကောင်းမှုအကုသိုလ်ကအကြောင်းကတော့သူ့ရှိနေတာပဲပြီးတော့ကိုမတတ်နိုင်တဲ့အခါကျရင်ဒီပုဂ္ဂိုလ်ဒုက္ခရောက်နေသနာတော့သနာပါရဲ့ဒါပြင်ဘယ်နဲ့မှမတတ်နိုင်ဘူးဆိုတော့သူကနဲ့သူပဲဒီလိုနှုံးသွင်းရအာမတကအယံတတော်ဣဒတော်ဒီကာမသကောကာမရင်ကိုယ်ပိုင်ဥစ္စာရှိတော့ဤဒုက္ခနဲ့သူပဲနှုံးသွင်းရဒုက္ခအတိုင်းပဲပေါ့ဒီမှာတော့ဒုက္ခအတိုင်းပဲဒီလို သာဝေတတာလုံးသောသတ္တဝါစေကာမတကာကာမလင်းကိုယ်ပိုင်ဥစ္စာရှိကုန်၏သူသူတို့ကံနဲ့သူတို့ပဲသူသူတို့ကံအတိုင်းပဲသူတို့ကောင်းတဲ့ကံပြုလို့သူတို့ကောင်းစားကြတာပဲမကောင်းတဲ့ကံပြုလည်းမကောင်းစားကြတာပဲကောင်းတဲ့ကံပြုတဲ့ပုဂ္ဂိုလ်တွေကဒါနသီလဘာဝနာကုသိုလ်ကံနဲ့သိရပြည့်စုံတဲ့ပုဂ္ဂိုလ်ရာယခုလောလောဆယ်မှာကောင်းစားချမ်းသာပြီးတော့နေကြတယ်မန္တိပါရဒိနရာအစရှိတော့မကောင်းမှုအကုသိုလ်တွေပြုတဲ့ပုဂ္ဂိုလ်တွေကယခုကာလမှာ ဆင်းရဲပြီးတော့ဒုက္ခရောက်ပြီးတော့နေကြတယ်။ပတ်ခံရတယ်၊ကိုခံရတယ်၊အနိစ္စခံရတယ်စသဖြင့်ပေါ့လေ။အဲဒီမကောင်းကျိုးတွေပေးနေတာပဲကာမတက္ကကာမလည်းကိုယ်ပိုင်ဥစ္စာရှိပြီလို့ဒီလိုနှလုံးသွင်းရမယ်။ဟုတ်တယ်ဗျာ။ဒါနှလုံးသွင်းမှသက်သာတယ်ကိုမတတ်နိုင်တဲ့ကိုမပိုင်မနိုင်တဲ့နေရာကြတော့ဒီလိုနှလုံးသွင်းမှသက်သာရရတယ်။နောက်တစ်ခုကဇာနေရာချင်းပြောမယ်ဆိုလို့ရှိရင် မေတ္တာကရုဏာမုဒိတာပွားရင်ပထမဇန်ရတယ်ဝိတဝိသရာပိတုကဧကကရဇန်ဟံ၅ပါးရှိဒုတိယဇန်ပွားတဲ့အခါကျတော့အဲဆက်ပြီးပွားတဲ့အခါကျဒုတိယဇန်ရတယ်ဝိတဝိသရာမပါဘဲနဲ့ပိတုကဧကရဇန်ဟံ၃ပါးရှိတယ်နောက်ဆက်ပွားလို့ရှိရင်တတိယဇန်ရတယ်ပိတိမပါဘူးဒုက္ခနေကြကြတာနှစ်ခုဇန်ဟံ၅ပါးရှိတယ်တတိယဇန်ရအဲမေတ္တာကရုဏာမုဒိတာပွားလို့ရှိရင်အမြင့်ဆုံးသာပဲ ဒုက္ခနေကြကြတာဇာယင်္ဂနကုရှိတတ္တိဇာမယပြည့်ပူပြီးမရနိုင်ဘူးဥပေက္ခဧကကရဇာယင်္ဂနှစ်ပါးရှိတဲ့သရုပ်ဇာကိုမရနိုင်ဘူးအဲဒီသရုပ်ဇာရခြင်းပြီဒုက္ခမပါတဲ့ဥပေက္ခနဲ့ပဲသင်္နေမှုနူးညံ့ညံ့ဇာရခြင်းနဲ့ဆိုလို့ရှိရင်ဘယ်နဲ့လောက်အောင်လဲဆိုသာဝိတာကာမတကာပွားမှဖြစ်တယ်ဥပေက္ခနဲ့ပွားမှဖြစ်တယ်ဒါမှသရုပ်ဇာကိုရနိုင်တယ်ဒါကြောင့်မို့သရုပ်ဇာရခြင်းတဲ့ပုဂ္ဂိုလ်ဖို့တော့လဲ ဒီဥပ္ပခာဘာဝနာပဲပွားများရတယ်သူညာနဲ့သူဒီလိုပဲအသုံးချရတယ်။ဒါကြောင့်ဒီဥပ္ပခာကလည်းအကျိုးရှိပါတယ်အကျိုးများပါတယ်။ဒါတရားရနာ သူတော်ကောင်းတွေပွားများနေကြတဲ့လမ်းစဉ်မှာပဲဘာဟုလားစိတ္တယဟုလားဤဥပေက္ခကိုပွားများခြင်းအကျိုးကဥပေက္ခဘာဝနာ ဥပေက္ခဘာဝနာပါဝရတော်ပွားစေသောတေသင်အားယောပတိကိုအကျဉ်သီပါတိုက်ခိုက်သောဒေါသသည် အတ္တိစီသောဒုတိပါတကယ်သောဒေါသသည်ပိယိတတိကင်းလတံသီပါအကျဉ်တဲ့ဒေါသဒေါသဆိုတာခလုတ်တိုက်တယ်လို့ပဲသူကကိုယ်နဲ့မသိနေတဲ့အာယုံနဲ့တိုက်ခိုက်ပြီးတော့ဖြစ်တာပဲဒေါသဒီဆိုးတာပေါ့လေဒီဆိုးတဲ့ဘော ဥပေက္ခပွားများနေလို့ရှိရင်အဲ့ဒီစိတ်မဆိုးပဲနေလိမ့်မယ်ဥပေက္ခကသတ္တဝါတွေအကြောင်းပြုပြီးတော့ပွားတာကိုဒုက္ခနဲ့သူပဲတဲ့ဒီကိုယ်အတွက်ဖြစ်စေသူများအတွက်ဖြစ်စေကိုယ်လိုရှိတဲ့အတိုင်းမပြီးတဲ့အခါကျတော့ဘယ်သူကြောင့်ဘယ်ဝါကြောင့်ဆိုပြီးအကြောင်းလေးတွေရှိတယ်ဟွန်း ဘယ်သူကနှောင့်ယှက်နေလို့ဘယ်သူကနှိမ့်ဆက်နေလို့ဘယ်သူကအင်းကြီးအားကြီးနဲ့ဖိနှိပ်ပြီးတော့နေလို့ငါအလုပ်တွေမအောင်ရဘူးငါနဲ့စတဲ့ပုံကိုယ်တွေဆင်းရဲရတဲ့ဒုက္ခရောက်ရတဲ့စသည်ဖြင့်အဲဒီရညှိုးထားကြမုန်းစရာအကြောင်းလေးတော့ရှိတယ်အဲဒီတော့မုန်းစရာအကြောင်းရှိတာအခုဥပိ္ပခာပွားနေတဲ့ပုဂ္ဂိုလ်မှာဒီဒေါသမဖြစ်ဘူးတဲ့ဘာလို့လဲတော့သူကနဲ့သူပဲဆိုတော့ပြီးနေတာကိုသူကအဲလူတယောက်ကလူတယောက်နှိမ့်ဆက်နေတာမြင်ရတယ် ဆိုရင်နေသက်ခံရတဲ့ပုဂ္ဂိုလ်ဘက်ကတဏှာပြီးတော့နေသက်တဲ့ပုဂ္ဂိုလ်ကိုသိဆိုးလိမ့်မယ်အဲဒုက္ခနဲ့သူပဲလို့နှလုံးသွင်းလိုက်တော့ဩသူနှိမ့်ဆက်ခံရတယ်လို့ကဒုက္ခနဲ့သူနှိမ့်ဆက်ခံရတာပဲနှိမ့်ဆက်တဲ့ပုဂ္ဂိုလ်ကလည်းဒုက္ခနဲ့သူနှိမ့်ဆက်နေအောင်သူအကျိုးရနေတာအမ်အကျိုးတွေရလို့သူသင်အားတွေပြည့်စုံနေလို့သူဘယ်တော့ဒီလိုကြရမသိဘူးသူ့မှုနဲ့ပြေသွားတယ်ခန္ဓာက ကာလဆိုတဲ့ဥပါဒကလူတွေကဝိုင်းရိုက်တော့ဒီတိုင်းအောင်ကြီးဝိုင်းရိုက်တာတော်တော်မိုက်တဲ့လူတွေပဲဆိုပြီးသိဆိုးစရာပေါ့ဥမာဟောသုက္ကံတဲ့သူပဲဆိုတော့ပြီးသွားတယ်ဒီပါတိုက်ခိုက်တဲ့ဒေါသကင်းတယ်တဲ့ဥပိ္ပခါပွားများလို့ရှိရင်အကုန်လုံးပဲအကုန်လုံးပဲဒီကနေ့နေရာတွေမှာလည်းဒီလိုပဲမညီမမျှဖြစ်နေတာတွေကုသမြတစ်ဖက်စောင်းနေဖြစ်နေလို့ရှိရင်တစ်ဖက်က ပုဂ္ဂိုလ်အပေါ်မှာထိပါတိုက်ခိုက်ပြီးတော့ဒေါသဖြစ်တတ်တယ်။အင်အားကြီးတဲ့ဘက်ကိုအင်အားကြီးတဲ့ဘက်ကိုငဲ့ပြီးတော့သိဆိုးရတယ်။အဲဒီလိုသိဆိုးတဲ့ဒေါသတွေကကျင်းတယ်တဲ့ဥမာခွင်းတစ်ကောင်ကိုက်နေအောင်တော့ပေါ့လေ။အဲနိုင်နေတဲ့ခွေးဘက်ကနေပြီးတော့သိဆိုးစရာဖြစ်နေတယ်ဟိုခွေးတစ်ကောင်လကားသူပဲလုံးသွင်းလိုက်ရင် က္ကနဲ့သူပဲဆိုရင်ပြီးတာသာဝေတတာလုံးသောသတ္တဝါတို့သည်ကာမတကကာမရင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ကာမရင်ကိုယ်ပိုင်ဥစ္စာပဲကံကောင်းလို့ရှိရင်ကောင်းကျိုးတွေရ သွားပြီးတော့သူအောင်ကြောင့်ညင်စကားကျိုးပြုံးမှာပဲကဘာပေါင်းဂရေပေါင်းများစွာကြာလည်းပဲအကျိုးမပြရတဲ့ကံကအကြောင်းညင်စကားထား များစွာရှိကြပါရဲ့ကာလပြည့်စည်နိုင်တယ်ဒီကရံမျိုး၅ပါးပေါ့ောရတော်ဝါသုတုဝေအေဂီတော်ဝါမိဝေဝိကတော်ဝါရေဝေဒီဒီ

လူတွေအသက်တွေလည်းများစွာတွေတတ္တဝါတွေလည်းတည်ပြီးတော့မပြောပါနဲ့တော့မနေဘူးသူကဒီဥစ္စာတွေလည်းပဲပြီးပါကြမနေဘူးလေနဲ့ရေတို့ဆိုအောင်တော့ဒါရေတော့ပါတယ်ဥဒကတော့ပါတယ်ပါသွားလိမ့်လေသက်သက်နဲ့ပြည့်စုံတယ်ရှိတယ်တခါတရံကြတော့မြင်မြင်လို့လို့ဒုက္ခဥစ္စာတွေရှိတဲ့ပထဝီကပထဝီတော့ဒီထဲမှာဘေးထဲမှာတည့်မလားဘူးပထဝီကလည်းတခါတခါမြင်ကြည့်တုံလို့လည်းဒါတော့ဒုက္ခပေးတာမြင်လို့တဲ့ခါတွေမှာသူလည်းဒုက္ခပေးအဲဒီတော့ ဘေးရအန္တရာယ်တစ်ခုခုနဲ့တွေ့တဲ့အခါကာလကြလို့ချင်းအခုလောကပစ္စည်းတွေဆိုတာကလည်းပစ္စည်းနိုင်တယ်အခုကိုယ်အဟုတ်နေမယ်တော့ကြကိုယ်ကမဟုတ်ဘူးဖြစ်တာပဲလို့သာနိုင်တဲ့ပုဂ္ဂိုလ်တွေကလူယူသွားပဲတော့မတတ်နိုင်ဘူးကသူများဥစ္စာတွေပြည့်ကုန်တယ်ဒါတော့မဟုတ်နဲ့ဟုတ်လားပေတဲ့ခါကလာယူမသွားနိုင်ဘူးတဲ့ပစ္စည်းတွေဘယ်လောက်စုထားတာဒါတို့ပစ္စည်းတွေသိစုတယ်ပစ္စည်းတွေစုတာစုပြီးတော့ကြပေးသွားသူခင်ဗျာ နေသွားတော့သူ့နောက်ပါပါသွားတော့ကုသိုလ်ကအကုသိုလ်ကပါတာပဲကုသိုလ်ကပြုမိရင်လည်းအဲ့ဒါတွေပါသွားသေးရဲ့ကုသိုလ်မပြုမိလို့ရှိရင်သူအကုသိုလ်တွေရက်သွားလေရောပဲသူ့မြာတကယ်တကယ်တော့ပြိကြတော့ကျင်းတဲ့ဘဝတွေမှာမရင်မတွက်နိုင်အောင်သွားတော့တာပါပဲအကုသိုလ်ကံတွေရတဲ့ခါလေအကုသိုလ်မူတွေရသွားတာနားရောက်ကာမဘကကိုယ်တိုင်ပြုအပ်သောကုသိုလ်ကအကုသိုလ်ကာမလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏ မိမိတို့ကိုယ်တိုင်ပြုတယ်သူများလုပ်ပေးတာမဟုတ်ဘူးကံဆိုတာဘုရားသခင်ကဖန်ဆင်းပေးတာမဟုတ်ဘူးမြမကြီးကဖန်ဆင်းပေးတာမဟုတ်ဘူးတရားကဖန်ဆင်းပေးတာမဟုတ်ဘူးမိတ်ဆွေတွေသင်္ခါရီကဝိုင်းဝန်းလုပ်ပေးတာမဟုတ်မိဘတွေကလုပ်ပေးတာမဟုတ်ဘူးကိုယ်ကနဲ့ကိုယ်ပဲကိုယ်ကနဲ့ကိုယ်ပဲနေရများမြမမင်းကြီးကမေ့တဲ့တယ်လို့ဆိုတာကိုမြမမင်းဆိုတာလည်းပဲဟိုလေလူလည်းပဲဝိနိပါတိကနာတဲ့က နာညာဇာတိကတစ်မျိုးပေါ်တယ်ဒါပေမဲ့သူကတစ်ချိန်တစ်ခါတော့လေသူကနာသိစဉ်တွေခံစားရနာမင်းကြီးလိုဖြစ်ပြီးတော့ကြီးပွားချမ်းသာနေပါတယ်အဲဒီမှာငရဲဒုက္ခရောက်တာတွေသူမြင်ရတော့သနာလို့သူကငရဲဒီသွားပြီးတော့ငရဲရုပ်ပြမကြတဲ့ပုဂ္ဂိုလ်တွေကိုငရဲမှလွတ်ရလို့ကြောင်းကုသိုလ်ကောင်းမှုကံလေးတွေသတိပေါ်ပေးတာပါပဲဒီမှာမင်းကြီးစစ်သေးတယ်ဆိုတာကြည့်အောင်စစ်သေးတာမဟုတ်ပါဘူး ဘူလောကတရားယုံတွေကပြည့်ရအောင်စစ်သေးတာဒီဥစ္စာအပြည့်ရအောင်စစ်သေးတာမဟုတ်အပြည့်မှလွတ်အောင်စစ်သေးတာပါသူကတော့အဲဒီမှာတချို့ကကုသိုလ်နဲ့အကုသိုလ်နဲ့ရောပြီးတော့အကုသိုလ်လည်းငရဲကြဘူးအကုသိုလ်ရှိကုသိုလ်ကငါလည်းရှိနေတော့ရုပ်ပြက်ကငရဲမကြငရဲတဲ့မကြဘူးငရဲပြင်မဲ့ကွက်လက်ကလေးတွေရှိသေးဆိုတာကိုငရဲနဲ့ပဲတယ်မှာကွက်လက်တွေရှိအခုတော်တယ်များကွင်းမြင်လေးပါလေးလို့ပြောတယ်အဲကွက်လက်တွေရှိတယ် အဲဒီကွဲလာရတဲ့မှာရှိနေတာတွေကိုငရဲသားတွေငရဲဒိနေကဖမ်းဖမ်းလာပြီးတော့အဲဒါဖမ်းလာလို့ချင်းမင်းတို့ငရဲတွေမပြစ်ချလိုက်နဲ့ဟုတ်ငါးစီဒီပဲအောင်လို့ကမြန်မာမင်းကြီးကသူ့ကိုစီမံဟိုတင်ပြတာအမိတ်ပေးတာမိတ်ထုတ်တာအားနဲ့သူအဲ့ဒီလူဖမ်းလာဖမ်းလာပြီးတော့သူတို့ကအရှင်မင်းကြီးဒီလိုဟာတော့သူဒီလောကတုန်းကသူကကုသိုလ်ကောင်းမှုတွေဘာမှမပြုခဲ့ဘူး မိဘရဲ့အကျိုးကျေးဇူးလည်းသူမပြုခဲ့ဘူးညာပုံလားဆရာသမားရဲ့အကျိုးကျေးဇူးလည်းသူမပြုခဲ့ဘူးကုသိုလ်ကောင်းမှုမရှိပါဘူးတဲ့ဒီလူကတော့မိုက်တဲ့လူကြီးအကုသိုလ်တွေများပါတယ်ဟောဒီလူကြီးတို့တို့တွေ့လာတယ်ဖမ်းလာတယ်ဆိုပြီးတော့ဒီမှာမင်းကြီးစစ်တော်မူပါဆိုပြီးကြားတယ်မှမင်းကစစ်တာပါဒီမှာမင်းကစစ်တဲ့အခါလဲမကောင်းမှုတွေမမေးပါဘူးသူကကောင်းမှုကိုမေးတယ်လွတ်ရလို့ကြောက်ဟောမင်း လူပြည်တုံးကမင်းနတ်ဓမ္မများတွေ့ခဲ့ဘူးလားမတွေ့ခဲ့ပါဘူးဆန္ဒဟောမင်းကလေးလေးတွေတွေ့ဘူးလားကလေးလေးတွေများသိရတယ်ပက်လက်ပက်လက်နဲ့အိမ်လာဟာဒီတော့တွေ့တာပဲအဲ့ဒါတွေတွေ့တော့မင်းလူကြီးဖြစ်နေတာမင်းမစဉ်းစားဘူးလားစဉ်းစားညာလေးဝင်ကြရှိတာပဲမစဉ်းစားမိဘူးဩဒီကလေးတွေကမလုံနိုင်မလဲနိုင်ကြသေးဘူးသင်္ကိုင်းလိုလည်းပဲ မလျှောက်နိုင်ဘူးပူလို့လည်းမမတားမြင်နိုင်အေးလို့လည်းမတားမြင်နိုင်ဘူးอืมစားစားလို့လည်းပဲကြားပူပြီးမစားနိုင်ဘူးမိဘတွေကလူကြီးတွေကနေပြီးမျိုးတိုင်းမှာသူစားရတာပဲဟိုဘက်ဒီဘက်စောင့်နေပြီးမှသူမှကျန်းသာနေရတာပဲอืมဒီဥစ္စာဒီကလေးသာမဟုတ်ဘူးငါလည်းတနေ့ကြလို့ရှိရင်ကြီးပေလို့ရှိရင်ဒီကလေးမျိုးဖြစ်ရအောင်မယ်မင်းဒီလိုမစဉ်းစားမိဘူးလားဟိုတစ်ချိန်က တောင်ကဓမ္မဂတိကဆရာတော်ဥက္ကုမလဆိုတာသာရတဲ့ဘုရေးတာဥပဒါဘုညက်အောင်တော့မရပါဘူးသူကလည်းတော်တော်ကောင်းတဲ့သူသူကသံဃာရရတယ်တော်တော်ကောင်းတယ်မာတုဟထင်ညာဒေါ်လာရခိရာပိဝိယသုတ်ပိတာအဲအမိအမိလက်နဲ့ဒီပြင်တပါးတခြားတပါးသောပခက်တွေထဲမှာငငယ်ရရကအိတ်လာကြပြီ အမေတို့သုတ်ပြီးတော့အိတ်လာခဲ့ကြတာအခုတော့ကြီးကုန်ပြီတဲ့ရွယ်ကကြီးကုန်ပြီပြီးတော့ဘယ်တစ်ထက်နဲ့များနှီးကြမလို့နဲ့လေပြီးလို့ရှိရင်ပြေးလိမ့်မယ်တဲ့ဘယ်တစ်ထက်နဲ့နှီးကြသူတစ်ထက်တည်းစုံလို့ပါပဲသူကဓမ္မကြီးကဆိုတော့အနှစ်တည်းလည်းကောင်းတယ်သူကဆိုတော့ကောင်းတယ်သူတစ်ထက်တည်း ဓမ္မအေးညာအေးရင်တရားတော်ဆိုတာပဲသူကတချို့လည်းကြားဘူးကြပါလိမ့်မယ်။ဘုန်းကြီးကတော့မရပါဘူးသူကဟိုတော့ကကြားဘူးတာလောက်ပါအခုတဲ့မေ့လည်းမေ့ကုန်ပါဓမ္မကြီးရဲ့ထုံးစံတလေးနဲ့ပခက်တွေပခက်အမျိုးမျိုးတွေလည်းနဲ့ပူပိထားတာတွေအဝန်းနဲ့နောက်ကကျောကတိုင်းပြီးတော့ပြီးထားတဲ့စံတောင်လူတွေရဲ့ပခက်တွေအဲဘောကြီးကလမတွေပခက်တွေစုံလို့ပါပဲသူထဲမှာအဲဒီပခက်တွေအသီးသီး အဲ့ဒီပကဲတွေစီလာကြတော့အခုတစ်စီးလေးကြီးလာကြပြီတဲ့ကြီးလာပြီဒီနေ့ကျသေးလိမ့်မယ်သေးလို့ရှိရင်ဘယ်ပကက်စီသွားမလို့လို့ဆိုတာသူတွေကလည်းဟုတ်တယ်ပကက်တစ်ခုခုကသွားရမှာဒီလူတွေနိဗ္ဗာန်မြောက်သိရင်ပကက်တော့ပါသိမယ်သူကနတ်ပြည်ရောက်လို့ရှိရင်တော့မှနတ်ပြည်ဆိုရင်ပကက်မရှိဘူးသူကအဲ့ဒါနေရာကြအဲ့ဒီလူပဲညာဖြစ်မယ်ဆိုလို့ရှိရင်ဒီပကက်တစ်ခုခုကသွားရမှာဒီထဲမှာစီတော့မိခင်တဲ့ ကိုယ်ညီကလမတို့ရဲ့မြအေးရင်ဆိုတာသူ့အနေထဲမှာပါတယ်ဆိုတာကလေးတွေကိုပြီးလို့ရှိရင်ခန္ဓာရည်ရှိအောင်လို့တို့ကစီတော့မိခင်တယ်လို့ဆိုတာဟုတ်လားမဟုတ်လားပြောတာဟုတ်တော့ဟုတ်နေမယ်နဲ့တူတယ်အဲဒီအညော်တွေတိုက်မြူတိညော်တွေပါတွေတိုက်တယ်အဲရတဲ့လေ့ကျင့်ကြအောင်လုပ်တာလေသူကလုပ်တယ်အဲဒီပကက်မျိုးတော့ကြောက်ကြကောင်းနေသူကပကက်ဒီမျိုးမျိုးအဲဒီပကက်ဒီမျိုးမျိုးစီလာတော့ နောက်ဆုံးတစ်နေ့ကျရင်ဒီလိုကလေးတွေတို့ပြန်ဖြစ်အောင်မှာပဲอืมကုသိုလ်ကောင်းမှုရှိဘူးရတော့တယ်ကုသိုလ်ကောင်းမှုရှိလို့ချင်းကလေးလေးဖြစ်အောင်လို့တော့တယ်ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကမမိုးခင်ကတည်းကမိဘနဲ့ကတည်းကယူစုမဲ့စောင့်ရှောက်မဲ့လူတွေနဲ့ဆရာဝန်တွေဆရာမတွေစောင့်ရှောက်နေနေပဲသူကဝေဘွားလာတဲ့ခါလဲဝိုင်းဝန်းဝိုင်းဝန်းပြီးတော့ဘေးပါဝင်ကြီးကပြုစုစောင့်ရှောက်မဲ့ပုဂ္ဂိုလ်တွေအများကြီး ကြေတုံးကမင်းနေဆိုလို့ရှိရင်ပြင်းအထိန်တော်တွေပါလေအများကြီးပဲကလေးလေးတယောက်တစ်ခါလဲဝိုင်းပြီးတော့ကြီးစုလေးကျဆောက်ချောက်လေးကျတာတွေဒါဘုံကကြီးတဲ့ပုဂ္ဂိုလ်တွေဘုံကမကြီးတဲ့ပုဂ္ဂိုလ်ကြတော့ဆင်းရဲသားတွေပဲသူစောင့်ရှောက်မဲ့ပုဂ္ဂိုလ်ရှိနေမှာတော့အမေရောအဖေရောဒီနေ့လုံးမှဒီနေ့စားပြီးတော့နေရအဝတ်ကောင်းကောင်းမရှိစားကောင်းကောင်းမရှိနေရကောင်းကောင်းမရှိဟွန်းတော့တော်ပြီတော်တယ်မှာ လောက်ကင်စားတော့ပြီးတော့နေတဲ့ပုဂ္ဂိုလ်တွေသွားကြည့်ရင်ဒါတွေတွေ့ပါတယ်အမှန်ဆင်းရဲဆရာကြပါမျိုးတွေလည်းရှိတာပါပဲဒီလိုပုဂ္ဂိုလ်တွေအဲဒါတွေမွေးလာလို့ရှိရင်ဘယ်ကျူးစုမဲ့ပုဂ္ဂိုလ်ရှိနေမှာတော့တချို့အဝတ်အထည်မရှိလို့အနှီးမရှိဘာမရှိဒုက္ခရောက်နေတဲ့တင်စားတဲ့ခဏခဏပါတယ်လိုရတယ်အဲဒီတော့ကာမကောင်းအကြောင်းမသိလို့ရှိရင်အဲဒီလိုဆင်းရဲတဲ့ဘဝဖြစ်ပြီးတော့ဒုက္ခတွေရောက်မယ်လူဆိုရင်တော်ပါသေးရဲ့ လူမဟုတ်တဲ့တိရစ္ဆာန်တွေဆိုရင်သာဆိုတာပေါ့မွေးပြီးပဲဘုသူပြုစုမဲ့ပုဂ္ဂိုလ်ရှိနေမှာတော့ဒီလိုနဲ့ကြီးပွားလာတာလေ။อืมတိရစ္ဆာန်တွေအဲတိရစ္ဆာန်တွေကြီးတဲ့ကတိရစ္ဆာန်တွေကြီးကုန်းမှာတိရစ္ဆာန်တွေရှိတယ်။အဲဒီငရဲတို့စိတ်ဓာတ်တို့ဆိုတော့အထူးပြောကြမလို့တော့ဘူးအဲဒီတော့ဒီနေ့ကြလို့ရှိရင်ငါလည်းကြီးသေးရမှာပဲ။ပြီးရင်ဒီကလေးလေးတို့ပြန်ပြစ်လိုက်မယ်။ကုသိုလ်ကောင်းမှုမရှိရင်ဒုက္ခရောက်နေမယ်ကုသိုလ်ကောင်းမှု အချိန်ရှိတဲ့အခါကုသိုလ်ကောင်းမှုဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုမှာပဲလို့မင်းဒီလိုစိတ်ကူးများဖြစ်ဘူးလားလို့ဒီမှာမင်းကြီးကဖော်ပြီးနေတာလေသူကအင်းမေ့လာတယ်ဆရာကြီးသူကမေ့လာမေ့ဆိုတော့ကာမဂုဏ်အာယုန်နေနဲ့ပေါ်စာရေးတော်ရင်နေထိုင်ရေးတွေကြံ့ကြံ့စိတ်နေရတယ်ဘာကိုမစဉ်းစားအောင်သတိရမေ့မေ့လာရင်တော့မင်းကံတိုင်းမကွာမတတ်နိုင်ဘူးငါတခုမေ့အောင် နောက်ဒုတိယတမန်ရှိတဲ့အဲ့ဒါတွေ့ကြတာဒါလည်းမတွေ့ဘူးဘာလို့ဆိုရင်လူအိုးကြီးတွေတွေ့ဘူးလားအမင်းပြူအာကိုင်းနာထိုင်းသွားကျိုးရေတွေပါလေတွန်းတောင်ဝေးလေးတွေနဲ့ကုန်းကုန်းကုန်းနဲ့ထောက်သွားနေတဲ့ဖိုးအဖွားကိုကြီးတွေ့ဘူးလားတွေ့တာပဲအဲ့ဒီအဖိုးအဖွားကိုကြီးတွေ့တဲ့အခါလည်းမင်းစိတ်ထဲမအောင်မြင်ဘူးလားတဲ့ငါလည်းဒီနေ့ကြာဒီလိုကိုယ့်အဖွားကိုကြီးတွေဖြစ်မှာပဲဆိုတော့စီစီကကုသိုလ်ကောင်းမှုတွေ အဲအာတုံမပဲလို့နှလုံးများနှလုံးသွင်းခြင်းမဖြစ်ဘူးလားပဲဆရာကြီးဒါလည်းမေ့လာတယ်နောက်တစ်ခုနောက်တမန်တစ်ခုလည်းရှိတယ်မတွေ့ဘူးလားမတွေ့ခဲ့ပါဘူးဘာတော့ဆိုလို့ရှိရင်မကြမ်းမမာဖြစ်နေတဲ့ဒုနာอืมအရာပေါ်မှာပက်လက်ကလေးအေးပြီးတော့မစားနိုင်မတော့နိုင်ဒါကပြည့်စုံတဲ့ပုဂ္ဂိုလ်ကတောင်းပေးမှလှည့်ပေးမှတောင်းနိုင်တယ် သူဝိမာထဘိမာသူထူနိုင်တယ်အဲသားရတော့ဆရာလေးလည်းဘေးကနေပြီးခွန်ပြီးတော့ပေးရတယ်တကြီးကြီးနဲ့တခါလဲဒုက္ခတွေခံနေရတဲ့လူမာရတွေ့ဘူးလားတဲ့ဒီလူတွေကကြီးတွေပေါ့နော်ဆေးဥမှာသွားကြည့်အများကြီးရှိတယ်လူတွေအဲ့ဒါတွေမြင်ရတဲ့ခါကလာမင်းမင်းလည်းအသေးရွယ်ကြီးရင်နေညောမြင်ညာနဲ့ရှိလောက်တဲ့အချိန်တွေမှာမင်းမသိဉာဏ်မိဘူးလားဒီနေ့ကျငါလည်းဒီလိုမကြမ်းမှနာပြတဲ့ပုဂ္ဂိုလ်သိအောင်မှာပဲ နာကြတဲ့ပုဂ္ဂိုလ်ဖြစ်လို့ချင်းကုသိုလ်ကောင်းမှုတွေစမပြုနိုင်ဘူးအချိန်ကြီးတဲ့ခါကလာကုသိုလ်ကောင်းမှုပြုံးမှာပဲဒီလိုစိတ်များမပေါ်ခဲ့ဘူးလားဒီလိုစိတ်ကူးများဖြစ်ခဲ့ဘူးလားဆိုတော့ဆရာကြီးမိတ်တာမင်းမင်းကာတိုင်းနေမှာပဲဆိုပြီးနောက်တမန်တခုပေးခြင်းတရားပေးခြင်းတရား လူတွေကောင်များမတွေ့ခဲ့ဘူးလားအဲလူတွေကောင်တွေ့တဲ့အခါငါလည်းတနေ့ကြသိရအောင်ပါပဲဒါနကုသိုလ်သီလကုသိုလ်တွေပြုံးပါပဲဒီလိုစိတ်ကူးရမယ်ဖြစ်ခဲ့ဘူးလားဆိုအဲဖြစ်ခဲ့ဘူးတဲ့မေ့လာတယ်ဆိုတော့ဘာမှသူကကုသိုလ်ကောင်မှုပြုတာအကြောင်းတွေပေါ်မေးလို့ကုသိုလ်ကောင်မှုသူပြုခဲ့တာသတိမရဘူးတချို့ကကုသိုလ်ကောင်မှုလုံးလုံးကိုမရှိတာတချို့ရှိပေမဲ့လည်းကုသိုလ်ကောင်မှုကအားနည်းနေတော့ကုသိုလ်ကောင်မှုကအကျိုးမပေးနိုင်တော့အဲ့ဒါမပေါ်ဘူးတဲ့သူကကုသိုလ်ကောင်မှုကအားနည်းနေမပေါ်ဘူးမပေါ်တော့နောက်ဆုံးကြတော့ မောင်မင်းဒီအမှုဟာသူများပြုလာတာမဟုတ်ဘူးမင်းဟာမင်းပြုလာတာအမေကပြုပေးတာလဲဖေကပြုပေးတာလဲမဟုတ်သူမျိုးတွေကပြုပေးတာလဲမဟုတ်ဘူးအပေါင်းအသင်းမိတ်ဆွေတွေကပြုပေးတာလဲမဟုတ်မင်းကိုယ်တိုင်ပြုလာတဲ့အမှုတွေအဲ့ဒီမှုတွေကျိုးပေးတာကိုမင်းဟာမင်းခံရမှာပဲဆိုပြီးတော့ဓမ္မမင်းညာမျက်နှာလွဲတာကိုဥပိ္ပခါပွားရတာပေါ့ဗျာဥပိ္ပခါဘာဝနာလို့ပြောမှာမဟုတ်ဘူးသောသောကတော့လုံးမြလုံးမကြောင်ရအောင်မလားသူက ကုသိုလ်ကောင်းမှုတွေကိုပေါ်ပြီးပေးနေတယ်ပေါ်လို့ကမရတော့ကာမတက္ကလုပ်လိုက်ရတာဒုစားဒုက္ခနဲ့သူပဲဆိုတော့အဲဒီမှာနေရင်းတွေကခေါ်သွားပြီးသူသွားပြီးသူတို့လုပ်ချင်တာလည်းလုပ်တော့တာပါပဲ။တာကြဆက်ကြတိကြခုတ်ကြအမျိုးမျိုးနှိမ့်ဆက်ကြတာဒီမှာခံရတာ။အဲဒီတော့ကာမရင်ကိုယ်ပိုင်ဥစ္စာရှိတယ်တဲ့ပြီးသွားလို့ရှိရင်လားအကုသိုလ်ရှိတဲ့ပုဂ္ဂိုလ်ပဲလေးပုံကြအကုသိုလ်က ကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကလူပုံနာပုံတွေရောက်ကြီးပွားချမ်းသာပြီးတော့နေကြတာဓမ္မဘုံတွေရောက်ပြီးကြီးပွားချမ်းသာပြီးတော့နေကြတယ်ကာမတကကာမလည်းကိုယ်ပိုင်ဥစ္စာရှိကုန်၏ကာမယောနိကာမလည်းအကြောင်းတရားပဲကာမဗန္ဓုကာမလည်းဆွေမျိုးရှိသည်ခုလောကဆွေမျိုးတွေကတော့ခုလောကတွေမှာတခုနဲ့တခုနဲ့ပြင်းနေပြင်းနေနေလို့ရှိရင်ပြင်းတူတူအကူကြီးတွေပေးကြပါရဲ့ မသိရင်ချင်းဆွေမျိုးညီကိုမောင်နှမမလို့မခေါ်ပဲနေတာစီးသားဒုစံဘာမှထောက်ပံ့မရဘူးမင်းနဲ့ညီညွတ်နေတဲ့ကထောက်ပံ့ရနောက်ဘဝတွေကြပြီဆွေမျိုးတွေကဘာမှမတတ်နိုင်ပါဘူးဆွေမျိုးတွေကလွန်ဆုပ်ပြီးငိုကြွေးနေတဲ့ဘယ်နဲ့မှမတတ်နိုင်ဘူးဒုက္ခနဲ့သူပဲအကုသိုလ်ကရှိတဲ့ပုဂ္ဂိုလ်ပဲလေးပါးကြာနေဒီကနေငိုနေလို့ဘာမှမဖြစ်တော့ဘူးဘယ်နဲ့မှမတတ်နိုင်တော့ဘူးကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေလည်းနတ်ပြည်တွေပြမပြည်တွေရောက်နေဒုက္ခနဲ့သူကြိုးပေးနေတာဒီကဘာမှ ပြည့်စည်ပြလို့လည်းမရပါဘူးသူဒုက္ခနဲ့သူကျိုးပေးနေတာဒါကြောင့်ကာရှိတဲ့ပုဂ္ဂိုလ်ကာအားလေဆိုတာရောက်လာမှသူဆွေမျိုးတွေဆိုရဲအဆောင်ချောက်တွေသူ့ဟာသူရသွားပါတယ်ကာမဘာနုကာမလည်းဆွေမျိုးရှိကုန်ကြီးကာမယောနိကာမဘာနုကာမပရိတရဏကာမလည်းကိုယ်ဝေယရှိကုန်ကြီးယကာမကလျာဏဝါကောင်းသင်မှုလေးဖြစ်သောဘာပကံဝါမကောင်းသင်မှုလေးဖြစ်သောယကာမအကျင့်ကံကရိတန်နေပြုကုန်တာသတ္တတို့ကောင်းမကောင်းသောကုသကံအကုသကံဤဒါယရာ အမွေကိုခံယူကြကုန်သည်ဘုရားတန်တိဖြစ်ကုန်တဲ့တံကောင်းသောကုသိုလ်ကအင်းအမွေကောင်းမွေတွေလည်းခံရမိဘလည်းထက်က အမွေဆုံးအမွေကောင်းစွာနှမျိုးရှိရတယ်မိဘလည်းကစုဆောင်းထားတဲ့ဒီစည်းဥစ္စာတွေများစွာရှိတဲ့ပုဂ္ဂိုလ်သားသမီးတွေကွဲဝေပြီးတော့ယူကြမိဘလည်းတဲ့တုန်းကမိဘလည်းတဲ့တုန်းကအကျွေးတွေပါလေရှိလို့ရှိရင်လည်းပဲ ညာသာသမီတွေကဆက်ရတာလည်းရှိပါတယ်သူရထနာအားလျော်သွားပါလိမ့်သာသမီတွေကတာဝန်ယူရအဲမိဘတွေလည်းတဲ့တုန်းကနာမည်ပြည့်တွေပါလေရှိနေသာသမီတွေလည်းဘေးကပုဂ္ဂိုလ်မသိငါတွေပါလေဒီလိုရှိတာလည်းရှိတယ်ဒါလည်းမကောင်းတဲ့အမှုတွေရတယ်သွားမှာပဲအဲကောင်းမှုဆိုးမှုတွေသာသမီတွေကခံရအဲ့ဒါလိုပဲ ကုသိုလ်ကံအကုသိုလ်ကံဤကောင်းမွေဆုံးမွေတွေကိုကံပြုတဲ့ပုဂ္ဂိုလ်ကခံစားရခံစားရရတယ်။ကောင်းသောမှုပြုလို့ရှိရင်အဲသို့ကုသိုလ်ကံဤအကျိုးတွေကိုလူဘဝနတ်ဘဝတွေရောက်ပြီးတော့ကြီးပွားချမ်းသာပြီးခံစားရတယ်။အကောင်းသောမှုပြုမကောင်းမှုအကုသိုလ်ကံပြုအကုသိုလ်ဤအကျိုးတွေအပေလေးပါးရောက်ပြီးခံစားရပြီ။အဲဒီပုဂ္ဂိုလ်တွေကသူကံနဲ့သူပဲဒီပုဂ္ဂိုလ်တွေဘယ်လေးပါးပုဂ္ဂိုလ်တွေနတ်ပြည်တွေရောက်အောင်လို့လည်းဘယ်နဲ့မှမလုပ်နိုင်ဘူး။ နတ်ပြည်ကျမပြည်ကလူတွေလည်းပဲအဲဆင်းရဲအောင်ဘယ်နဲ့မှမလုပ်နိုင်ဘူးဒီလူတွေချမ်းသာလောက်အကြည့်နေတယ်အဲဒီလူတွေကချမ်းသာတွေကိုဆင်းရဲတဲ့လူတွေဝေလည်းဥမာပဲဆိုပြီးဒီလိုဝေလို့မဖြစ်ဘူးဒါလုံးလုံးမရဘူးဒုက္ခနဲ့သူအကျိုးပေးနေတယ်အဲဒါကြောင့်ကာမတက္ကကာမလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏သာဝေသကလုံးစုံသတ္တဝါတို့သည်ကာမတက္ကကာမလင်ကိုယ်ပိုင်ဥစ္စာရှိကြကုန်၏အလုံးသတ္တဝါတွေ ကိုယ်တိုင်ပြုထားတဲ့ကောင်းမှုမကောင်းမှုကံနဲ့ကိုယ်ပိုင်ဥစ္စာရှိကြပါတကားဥပ္ပဒါဘာဝနာတိုင်ဆံအာလုံးဘတ်တော်တွေမိမိတို့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံသာလင်ကိုယ်ပိုင်ဥစ္စာရှိကြပါတကား လုံးသတ္တဝါတွေမိမိတို့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံပါလင်ကိုယ်ပိုင်ဥစ္စာရှိကြပါရကားအလုံးသတ္တဝါတွေမိမိတို့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံပါလင် ကိုယ်ပိုင်ဥစ္စာရှိကြပါလကားအဲပြုထားတဲ့ကောင်းမှုမကောင်းမှုကံတွေဒါဟာကိုယ်ပိုင်ဥစ္စာပဲသွားလျာရမှာပြီကောင်းမှုမကောင်းမှုကံတွေလာပြီးတော့ကောင်းကျိုးဆိုးကျိုးတွေပြီးနေမှာပဲလို့လုံးကွင်းရအဲဒီလိုလုံးကွင်းတဲ့ပฏิကတစ်ဖက်ကနှိမ့်ဆက်မှုညှင်းပမှုတွေပေါ်လာလို့ ညင်မာမှုတွေရှိနေလို့ရှိရင်အဲဒီတော့နှိမ့်ဆက်ညင်မာတဲ့ပုဂ္ဂိုလ်နဲ့စပ်ပြီးပฏิကဒီပါတိုက်ခိုက်ပြီးတော့သိဆိုးတဲ့ဒေါသဟာမဖြစ်ဖဲငြိမ့်သွားပါလိမ့်မယ်သူ့မှုနဲ့သူအကျိုးပေးတာပဲလုံးလုံးလိုက်တော့သက်ပါရအာတုဘာဟိရာဟုလာဘာဝနာဘာဝေဟိဟောဟောသုံးသွားပြီမေတ္တာကရုဏာမုဒိတာဥပေက္ခာလည်းပွားရမည်ဒါအတူတူလေးကိုကောင်းစဉ်လေးအဲ့ဒါလေးဆိုတော့ မေတ္တာကရုဏာမုရိဒာဥပိ္ခာလည်းပွားရမည်မေတ္တာကရုဏာမုရိဒာဥပိ္ခာလည်းပွားရမည်မေတ္တာကရုဏာမုရိဒာ ဘေခါလဲပွားရမည်အဲမေတ္တာကရုဏာမုဒိတာဥပေက္ခဆိုဓမ္မဝေဒတရားလေးပါပါဖို့မြတ်စွာဘုရားတပိုင်ချင်းတပိုင်ကြီးဟောပါတယ်အဲဒီကောင်းစဉ်လေးပြီးအောင်ဒီနေ့ဆရာတဲ့နဲ့ပါတော့ပါလေဒီဥစ္စာနောက်တစ်ခုကယုတ်ကိုကာယအတုပအနိစ္စလည်းရှုရမည်အတုပတင်ညာအနိစ္စတင်ညာလည်းပွားရမယ်လို့နောက်ကနှစ်ပိုက်ကဟောပြန်တယ် အတုကံဟိရာဟုလဘာဝနံဘာဝေဟိအတုကံဟိဒေရာဟုလအတုပံရာဟုလဘာဝနံဘာဝေဟိအတုပံဟိဒေရာဟုလဘာဝနံဘာဝယတော့ယောရာဂောသောပိတတိရာဟုလစေတယဟုလအတုပံဘာဝနံ

ပฏิကူလမနတိကာရပါပဲအဲဒီဥစ္စာတွေမလုံသွင်းလို့ရှိရင်သာမင်းတွေတစုကိုမပေါရောက်နေတဲ့အမွေးတွေတစုဒီပဲလည်းပဲတစုသွားတစုအရေတစုအသားတစုအကျော်တစုအယိုးတစုအယိုးတွေကရှင်စီတစုတစုအသားအကျော်အမေးအပြင်အစုပ်ဥမဥရင်စာလေးစာအောင်အုံနောက် ပြီးရင်လည်းကြည်သွေးချွေးစီကဲမျက်ရည်စီတဲ့ပြည့်နှာစေးခြင်းငယ်ဆိုတဲ့32ပါးသောကုဋ္ဌာသားတွေဟာတစ်ခုချင်းတစ်ခုချင်းကြည့်လို့ရှိရင်ဘာမှနှိမ့်တဲ့ဆရာသားရဆရာမရှိပါဘူးစက်စုပ်ဆရာတွေကြီးတယ်ပါပဲဆရာအစိုးဆုံးတွေကတော့ဗလိတ်တို့နှာတို့အဲအစာသေးအစာဟောက်ကျင်းကြီးကျင်းငယ်အဲဒီဟာတွေ အဆိုးဆုံးနေပါပဲဒီဥစ္စာတွေကယုံကြည်အကောင်းဆုံးပါပဲလူကိုယ်ရလူတိုင်းလူတိုင်းရှိတာပဲလူတိုင်းလူတိုင်းဟွန်းယူရယူရရပုဂ္ဂိုလ်တွေသဏ္ဍာန်လည်းရှိနေတာပဲဒီဥစ္စာတွေကအပြင်မဲ့ထွက်လာမှမကောင်းဘူးဆိုတာဒီလိုအသိမှကြည့်ပြကိုယ်ရသူကလည်းသူနေနေတော့ဖြစ်တဲ့ဇာလူလူသားဇာလူလူဖြစ်နေသေချာစဉ်းစားကြည့်ရင်ဘာမှသားဇာမရှိဘူးအညီအကျေးတွေအမျိုးမျိုးစုပြီးတော့ထားတဲ့ အညစ်အကြေးပုံကြီးအမိုက်ပုံကြီးများလို့ညနေစရဲအမိုက်ပုံကြီးအညစ်အကြေးပုံကြီးရှိတယ်မဟာမနှိမ့်သက်သာစရာမရှိပါဘူးအဲ့ဒါလိုပဲကိုယ်ထဲမှာလည်းသက်သုညွန်ကြပွဲအစုပေါင်းနေတယ်အဲ့ဒါနှလုံးသွင်းတာလည်းအတုပါဘာဝနာပါပဲသက်မဲ့အတုပဘာဝနာကတော့သူသေးကောင်းနေရှိရတယ်ဥဒုမာရကခုခု ရောင်နေတော့သူသေးကောင်းနဲ့ပြေးပြီးလို့ရှိရင်ဒီယုတ်ကိုကြီးကဒီတိုင်းမတည်ဘူး 2ရက်3ရက်ကြော်လုံးလို့ရှိရင်ကိုကြီးကထားတယ်ပေါ်ကြောင်းပြီးတော့ထားတယ်ကြီးကြီးဖြစ်လာကိုကြီးပွားပြီးကြီးကြီးဖြစ်လာမျက်နှာကြီးတွေပါလေလည်းအံ့ပြီးတော့ကြီးလို့ကြီးလို့မကောင်းကြောက်ကြကြီးပါပဲဟွန်းကြောက်ကြကြီးပဲဘုရုမာရကဝိနိလကမျက်နှာတွေပါလေကစပြီးတကလားညိုမဲပြီးတော့စတော့မှဒီဥစဉ်သမ်းခြင်းရှိတဲ့ပုဂ္ဂိုလ်ပဲမဲ့လို့ ညုံမဲ့ပြီးတော့ညွန်စရာကြီးကြောက်စရာကြီးပဲသူကပြစ်တယ်ဝိဘုဘကအဲဒီ3ရက်4ရက်စသည်လွန်သွားတဲ့ခါကျတော့ကြီးတွေပါလေမကောင်းတဲ့စိတ်တိုင်းကနေပြီးအနာလေးတွေပြည့်ပြီးအကြီးတွေပါလေစိုးစိုးနဲ့ယိုထွက်နေကြီးတွေထွက်ပိုးလောက်ကြီးနဲ့တရွရွနဲ့ပြစ်အဲဒီကနေပြီးတဖြည်းဖြည်းအသားရည်တွေပုတ်ဆွေးပြီးတော့ကျသွားတဲ့အခါမှာအသားရည်တွေမရှိတော့ဘဲနဲ့အယိုးတွေကျတော့အယိုးတွေ အယိုးတွေဒီတိုင်းဆိုလို့ရှိရင်ယောက်ျားမမိန်းမမတော့ကပြီးဖို့ခဲရင်ပါလေသူကအယိုးကြီးအယိုးတွေသူကသူနေနေလက်ယိုးတွေခြေယိုးတွေဟိုမှာပုံစံလေးရှိတယ်ဒီထဲမှာအယိုးတွေကြီးတယ်ရှိတော့ရိုးတွေကလည်းတစ်ဖြည်းဖြည်းသွေးသွားတယ်သွေးမြစ်သွားတဲ့ခါကျတော့ရိုးတွေနဲ့မတည်တော့ဘူးအမှုံမှုံလေးဖြစ်သွားအဲ့ဒီတန်ရောက်သွားတာကိုအဲ့ဒီဟာသေပြီးစားကလေးကအတုပါဖြစ်တော့တာပါပဲသေပြီးတယ်ဆိုလို့ရှိရင် အဲနှိမ့်သက်ဆရာသားဆရာမရှိပါဘူးဒါပေမဲ့လို့ရုံမပြည့်သေးခင်တော့သူကနှိမ့်သက်သားမှုရှိနေရှိနေမှာအဲဒီနှစ်ရက်သုံးရက်စသည်လွန်တဲ့အခါဥဒုမာရကကူးကူးရောင်တဲ့သူသေးကောင်ကြီးဖြစ်လာရင်တော့ယူစရာကြောက်စရာကြီးပဲဒီဥစ္စာသောသောစီစီကသောသောပိုင်းတုန်းကယူရယူကလှပါလို့တင့်နေပါတယ်ဆိုတဲ့ဥစ္စာတွေကဘယ်ရှိတော့မလို့မရှိတော့ဘူးအမှန်တန်ဖြစ်ပါတယ်ခင်ပါတယ်ဆိုတဲ့ဟာတွေလည်းပဲအဲဒီဥဒုမာရကကူးကူးရောင်နေတဲ့ သူတွေကောင်ကြီးအဖြစ်ရောက်နေတဲ့ခါကျတော့မဖြစ်နိုင်တော့ဘူးအနာနာကိုနေဖို့ရခက်နေပြီအပုံနာနေပါလေလဲနာอืมမနာနိုင်ဘူးတော့ဒီနာနေဖို့ရကြောက်တဲ့ဆိုရင်ကြောက်เสียတော့ဖြစ်လာအဲညုံမဲတဲ့ညုံမဲပြီးတော့ပုတ်ပွနေတဲ့ခါကျသာပြီးတော့သိုးတာပေါ့အတုပမတင်နေတာတွေကတော့အဲဒီမှာရေထွဲသွေးပုတ်တွေထွဲ ဘိုးလောက်တွေပါတွေဒီကုလုံးရိုးရိုးရိုးအဖြစ်ပြီးတော့နေတယ်အဲဒါတွေကအဲဒီလိုဖြစ်နေတဲ့အခါကျသာပြီးတော့ဆိုတာပဲမတင်နေတာအာတုဘဖြစ်ပြီအဲဒီအာတုဘနှမျိုးပွားဖို့ပါပဲအဲဒီထဲမှာသက်ရှိအာတုဘကတော့ဒီတိုင်းသာမင်မွေးခြင်းဖြစ်တဲ့လည်းပဲသစုကြောက်ဝဲကြောက်စင်စားရင်ကိုယ်ကိုယ်ရင်သင်ကြတာကိုယ်ကိုယ်သင်ကြတယ်လို့ပဲသူများကိုယ်လည်းပဲဒီလိုကြည့်နေတာပါပဲသက်မဲ့အာတုဘကတော့အာတုဘကောင်ကြီးတွေ့ပြီးတော့ရှုပုံတွေကို ကြတာပဲများပါတယ်ဒါပေမဲ့လို့သူလည်းပဲနှလုံးသွင်းစဉ်းကျင်ကြည့်ရင်ရမှာပေါ့လေဒီတိုင်းအဲဒီမှာတက္ကတာကတော့သက်မဲ့အတုပါဥရုမာကစသည်ကိုပြလာပါတယ်အဲဒါတစ်ခုလုံးပြုလို့ရှိရင်ကောင်းတာကြီးတဲ့ပါပဲအဲဒီတော့အတုပဘာဝနာတွေပွားတော့ဘာအကျိုးရှိတုံးဆိုတော့ရာဟုလာစိတ်သာရာဟုလာဟိအတုပဘာဝနာပွားခြင်းအကျိုးကအတုပဘာဝနာမတင့်တယ်ဟုနှလုံးသွင်းသောအတုပဘာဝနာကိုဘာဝရတော်ပွားစေသောတည်ပင်အား ရောတာကောခြင်းကာမရာဂသည်ရောတာကောခြင်းကာမဂုဏ်၌တတ်မဲ့သောຢာကသည်အာတိစီသောသောကာမဂုဏ်၌တတ်မဲ့သောຢာကသည်ပိယိတ္တိကင်းပြောက်လက်တံကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့မြစ်သက်တတ်မဲ့ပါရပြီးတော့နေတဲ့ຢာကရှိတယ်အဲ့ဒီຢာကမဖြစ်ဘဲနေပါလိမ့်မယ်ကိုယ်ကာယကြီးကိုယ်ကိုယ်ရောသူများကိုယ်တွေရောတင်းနေတယ်ထင်ပြီးတော့ပါရပါရနေကြတာနှစ်သက်နေကြတာ ရေမွေးခြင်းစသည်ဖြင့်တစုစီတစုစီကြောက်ပြီးတော့စဉ်းစားလိုက်တော့သားဝယ်မရှိဘူးဒီနေ့ကျရင်ဒီကိုကြီးဟာလည်းပဲသေပြီးတော့ပုရုမာရကဘူးရောင်တဲ့ကောင်ကြီးဖြစ်အောင်ပါပဲအဲညိုမဲပြီးတော့နေတဲ့အကောင်ကြီးဖြစ်အောင်ပါပဲဒီတစုစီရွထွက်နေတဲ့အကောင်ကြီးလည်းဒီကိုကြီးဒီအားဖြစ်ရမှာပဲဘိုးလောက်ဒီဒီရွရွနဲ့စားပြီးတော့နေတဲ့အကောင်ကြီးလည်းဖြစ်မယ်အယိုးစုကြီးလည်းဖြစ်မှာပဲအယိုးတွေတစ်ပြေးပြေးဆွေးမြေပြီးတော့ အမုံမုံနေတော့ပြေဦးမှာပဲလို့စဉ်းစားလိုက်တဲ့အခါမှာနိဒတာဝေရာကဖြစ်ဖဲနဲ့နေပါလိမ့်မယ်အဲဒီတော့ဒီဥစ္စာကတော့ဒီတိုင်းနှလုံးသွင်းမှာအဆူနဲ့ပါလေတဲမကြိုက်နေမှာအဆူနဲ့လုံးသွင်းရင်သာမင်မွေးညစ်စားပြီးအခြေကြီးဆိုရလိမ့်မယ်လို့လားအဲဒါနည်းနည်းတော့ဆိုဦးမှာပါလေဒီကဆိုလာတော့ဒီကမဆိုဘဲနဲ့နေလိမ့်နေရမကြောက်ဘူး အသက်ရှင်လျက်ရှိသောဤယုတ်ကိုကြည့်သည်သာမင်းမွေးညင်ဒီရဲလည်းတဲ့သွားအရေးအသာအကျော်အယိုးအသရှိသောကျွမ်းကြဝဲ အဖို့အစုအပေါင်းအဖို့အစုအပေါင်းမြပါရကအယိုးအစကြည်တော်သက်ဆုပ်ယွန်ရှာဝဲအဖို့အစုအပေါင်းမြပါရကသက်ရှင်လျက်ရှိတော်ဤကိုကြီးသည်တနေ့သောအချိန်၌ အသက်ခေါ်သောဇီဝိတယောအသက်ခေါ်သောဇီဝိတယောစိတ်ဝိညာဉ်ဥဒ္ဓမာခေါ်သောဥဒ္ဓမာခေါ်သောဥဒ္ဓမာကိုငွေလေးဥဒ္ဓမာလို့ခေါ်တယ်ဥရေသနဲ့မှနဲ့ဆင်းရဲဥဒ္ဓမာဥဒ္ဓမာခေါ်သောကိုငွေဥဒ္ဓမာ သုံးပါးတို့กินသောအခါ၌သူသေးကောင်းဖြစ်သို့ရောက်လိမ့်မည်ဒုက္ခ၌ဖူးရောင်သောသူသေးကောင်းကြီးဖြစ်နိုင်မည်ညိုမဲနေသောသေကောင်းကြီးဖြစ်နိုင်မည် တဲ့ဆိုဆိုယူထွက်နေသောအသေးကောင်းကြီးဖြစ်နိုင်သည်အယိုးစုသေးကောင်းကြီးဖြစ်နိုင်သည်အတုပါမတင့်တယ်သက်ဆိုရွှချဝဲပါတကားပုဂ္ဂိုလ်ရဲ့ဒုက္ခတွေကအကုန်လုံးပဲဒီတိုင်းမဖြစ်နေတယ် အဲဒီတော့လုံးလုံးကိုယ်ကိုယ်လည်းသာယာဝယ်မရှိဘူး။သူများကိုယ်လည်းသွားပဲမရှိဘူး။ကာမရာဂကာမဂုဏ်နဲ့စပြီးတတ်မဲ့တရားကင်းသွားပါလိမ့်မယ်။နောက်တစ်ခုကယုတ်ကိုကာယအတုပအနိစ္စလည်းပြောအနိစ္စပညာအနိစ္စပညာရာဟုလာဘာဝေဟိအနိစ္စပညာဤတေရာဟုလာဘာဝေယတော့ယောအာတမိမာနသောဘေယိတတိရာဟုလာจิตာယဟုလား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 စိတ်ကူးစဉ်းစားကြံစီတိုင်းပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှုနေရရှုရင်းရှုရင်ပြောက်ပြောက်သွားတယ်မြင်တာမှမြင်တာပြောက်ကြားတာမှကြားတာပြောက်နာမ်တာမှနာမ်တာပြောက်စားတာမှလည်းစားနေရင်လည်းရတာလေးပြီးပြီးပြီးပြောက်သွားတာပဲအတွေ့အထိတွေလည်းပြည့်တော့ပဲဖောင်းတာပင်နာမစားအတွေ့အထိတွေအဲဒါထိရထိရလေးရထိပြီးပြောက်ထိပြီးပြောက်ထိပြီးပြောက်ဒီကုသနာကြံနေတာလေ သိကူလိုက်စဉ်းစားလိုက်ဉာဏ်စီလိုက်ဒီတိုင်းဒီတိုင်းပြောဝေဒနာတွေနာကျင်ကြဲတွေဒီတိုင်းဒီတိုင်းကြောက်နေတာပဲအဲကိုယ်လည်းလှုပ်ရှားမှုတွေကိုယ်ရဲ့ဆန့်တဲ့အဲသွားတယ်ကြွတယ်လှမ်းတယ်ချတယ်စသည်ဖြင့်ကိုယ်မူရာတွေဒီတိုင်းဒီတိုင်းမှားမတိုင်းမတိုင်းပြောက်လိုက်နေတယ်တွေ့ရတာဖြစ်ပြီးပြောက်တယ်လည်းမမြဲတဲ့တရားတွေပဲဒီမှရင်သဘောကျတာအိဋ္ဌပညာပဲအိဋ္ဌပညာတွေအိဋ္ဌပညာဖြစ်ရင်ဒုက္ခပညာနာတပညာတွေလည်းဖြစ်ပါတယ်အခုယူရင်ယူရင် မှားရင်ပြောက်ရင်မှားရင်ပြောက်ရင်မှားရင်ပြောက်ရင်သိလာလို့ရှိရင်အဲ့ဒါအိဋ္ဌပညာပဲဒီလိုမဟုတ်သေးဘူးသူ့မှနေပဲမလို့မြဲတည်နေတာပဲဆိုရင်အဲ့ဒီအိဋ္ဌပညာမဖြစ်သေးဘူးအဲဖောင်းတယ်ပိန်တယ်ထိုင်တယ်သိတယ်ကိုယ်တယ်ဆန့်တယ်မြင်တယ်ကြားတယ်သိကူးတယ်စဉ်းစားတယ်ညောင်းတယ်ပူတယ်နားတယ်ကျင်တယ်စသဖြင့်မှတ်တိုင်းမှတ်တိုင်းမှားရင်ပြောက်ရင်မှားရင်ပြောက်ရင်နဲ့ပြောက်ပြောက်သွားတာလေးဆိုတွေ့နေရလို့ရှိရင်လား နိစ္စပညာပဲဟုတ်တော်အာဘာဝကာရောနိစ္စလက္ခဏာဟုတ်တော်ဖြစ်ပေါ်ပြီးအာဘာဝကာရောမရှိတော့ရှင်းရနိစ္စလက္ခဏာနိစ္စလက္ခဏာကြီးဖြစ်ပေါ်ပြီးတော့မရှိဖြစ်ပေါ်ပြီးပြောက်တာဖြစ်ပေါ်ပြီးကျောက်တာအဲ့ဒါလေးတွေတွေ့နေနိစ္စလက္ခဏာတွေ့နိစ္စလက္ခဏာတွေ့ရင်နိစ္စနုပါဒနာညာဖြစ်တယ်တဲ့ဒါကတော့ဟိုတင်ကြအနာပါဏကထာကြမှာပြည့်စုံပြောအဲ့ဒီနိစ္စပညာတွေကမှရင်မှရင်ပွားနေတာပါပဲဝိပဿနာရှုလို့၄-၅-၆ရက်လောက်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 ဖောင်းတယ်လို့ဒီကြိမ်မှလိုက်တာကိုတော့ဖောင်းဖောင်းပြီးတော့ရွေ့ရသလားအဲ့ဒါရွေ့ကျင်တယ်ရွေ့ကျင်တယ်ရွေ့လိုက်ပြောတယ်ရွေ့လိုက်ပြောလိုက်ဒီပိန်တယ်ဆွဲလိုက်ဒီတိုင်းပဲအဲ့ဒါပိန်တာတွေအစင်းစင်းဖောင်းတာတွေအစင်းစင်းရွေ့ရွေ့ပြီးတော့ပျောက်နေတာလေးတွေတွေ့ရတယ်အဲ့ဒီလိုတွေ့ရတော့မမြဲတဲ့တရားတွေကြီးတယ်ပဲနောက်ကအမိတမ်းကြီးကြားနေတာမရှိဘူးတခါလေကုန်းကုန်းသွားတာဖြစ်ပြီးပြောဖြစ်ပြီးပြောကုန်းကုန်းသွားတာကြီးတွေ့နေရတယ် အနိစ္စံခရဒေနာခရဒေနာကုံညင်းတဲ့သဘောကြောင့်အနိစ္စမမြဲမမြဲဆိုတာကုံသွားတာပါပဲတဲ့မှားရင်မှရင်ကုံကုံပြောက်လို့သာမမြဲအဲဒီအနိစ္စပညာမမြဲဘူးလို့မှတ်သိရတဲ့ပညာပညာဆိုရင်လည်းပညာပါပဲအပညာပါပဲအဲဒီဘာဝနာလေးပွားပါတဲ့အခုဥပဒနာကျင့်တဲ့ပုဂ္ဂိုလ်ဒီဘာဝနာပွားနေရတာဟိယောဂာရာဟုလားစိတ္တရာဟုလားဟိမိစ္ဆာနုပါဒနာကိုရှုရခြင်းပွားခြင်းယောဂာ နိစ္စပညာဘာဝနာနိစ္စပညာဘာဝနာဘာဝရတော်ဘဝသုသောတေပင်အာရောအတ္တမိမာနောအချင်းအတ္တမိမာနရီငါပဲဟုတက်ကြထောင်လာသောမာနရီအတ္တိစီသောတုငါပဲဟုတက်ကြထောင်လာသောမာနရီဘိယိတတိကင်းပြောက်လက်တံအဲအဲဒီအနိစ္စပညာမမြဲဘူးမမြဲဘူးဆိုရင်ပွားနေလို့ရှိရင်တဲ့ငါပဲလို့ထင်မှတ်ပြီးတော့တက်ကြထောင်လာတဲ့မာနရှိရဲ့ ဒါကအနာဂံယဟနာအနာဂံသာနာမှာရှိတော့ရဟတမေနဲ့ပယ်ရတဲ့ဥစ္စာအဲအနာဂံအနာဂံတိုင်အောင်ရှိတယ်လို့ဆိုတာအတမိမာနဘုထုဇင်တွေမှာဆိုလို့ရှိရင်တော့ဒိဋ္ဌိနဲ့လည်းပဲငါဆိုတဲ့အစွဲလမ်းရှိတယ်မာနနဲ့လည်းပဲငါဆိုတဲ့အစွဲလမ်းရှိတယ်အဲငါဆိုတဲ့နှစ်ခုရှိတယ်ငါဤဥစ္စာဆိုတဲ့တဏှာနဲ့ဆွဲတာလည်းရှိတယ်အဲ့ဒါလို့ထားပါတော့ ငါကောင်းအနေနဲ့ဆွဲတာကတော့ဒိဋ္ဌိနဲ့ဆွဲတာမာနနဲ့ဆွဲတာဒိဋ္ဌိနဲ့ဆွဲတာကတော့တကယ်အကောင်လေးကိုရှိတယ်လို့ယူဆတာဒါကအိန္ဒိယနိုင်ငံကပုဂ္ဂိုလ်တွေမှာယူဆဆွဲလာများပါတယ်အိန္ဒိယကမဟုတ်ပါဘူးတစ်ကမ္ဘာလုံးမှာပဲအတ္တအကောင်လေးရှိတယ်လို့ကဒီလိုဆွဲလာတာများပါတယ်ဘုရားလာရုပ်ဝါတွေတော့သူကအတ္တဆွဲမရှိဘူးလို့ပြောသူကလည်းအတ္တမရှိဘူးလို့ပြောနေတယ်ဒါပေမဲ့သူတို့ရဲ့အဆွဲကတော့ရှိတာပဲသူတို့အတ္တမရှိဘူးတာဆိုတာဆွဲတော့ဆွဲတယ်သူတို့ဘယ်နဲ့ဆွဲတယ် တို့ကသေပြီးရင်မရှိတော့ဘူးလို့ပြောတယ်သေပြီးရင်မရှိဘူးဆိုတော့မသေးခင်တော့သူတို့ရှိနေတယ်ဆိုတော့ဝန်ခံပြီးသားဖြစ်နေတာပေါ့မသေးခင်တော့ရှိတယ်ဆိုအတ္တဆိုအတ္တမရှိဘူးလို့ဆိုပြောတာသေပြီးရင်မရှိဘူးလို့ပြောတယ်မသေးခင်တော့ရှိနေတယ်ဆိုတာသူကသွဲပြီးသားဖြစ်တယ်သွဲပါလေသွဲလို့ပဲကိုရုပ်ကိုစီးပွားဖြစ်အောင်သူတို့လုပ်ချင်တယ်နင်းကန်လုပ်နေတာပဲသူကသွဲရရှိပါတယ်အဲဒီအတ္တဆိုကြီးအဲ့ဒါကတော့အကောင်လေးတကယ်ရှိတဲ့နေရာချင်းသွဲလာတယ် မာနနဲ့ဆွဲတာကတော့အကောင်လေးတကယ်ရှိတယ်လို့မဟုတ်ဘူးသူကတော့ဂုံယူစရာရှိတဲ့အကြောင်းလေးတွေမြည်ပြီးတော့ငါပဲဆိုပြီးဂုံယူပြီးတော့ထောင်သွားတဲ့မာနအသမီမာနဆိုတာဟုတ်လို့ဂုံယူတာလည်းရှိတယ်မဟုတ်ဘဲနဲ့ဂုံယူတာလည်းရှိတယ်ကိုကမတတ်ဖဲနဲ့တားတဲ့နေရာချင်းဂုံယူပြီးတော့ထောင်လာတာရှိတယ်ကိုမတိဘဲနဲ့တိတဲ့နေရာချင်းဂုံယူပြီးထောင်လာတာရှိတယ်ဒါအာရထောဝမာနဆိုတာအဲ့ဒါက အရိယာမဲ့ရှင်ပဲတယ်သောတာပန်မှာဆိုရင်အဲ့ဒီမဟုတ်တာနဲ့ဟုတ်တယ်နဲ့အာမရှိဘူးဟုတ်တယ်လို့နဲ့ကတော့သင်တဲ့မာနရှိတယ်သောတာပန်ကလည်းသူတရင်တတဲ့တတဲ့ကိစ္စနဲ့တတိတဲ့ကိစ္စနဲ့စပြီးသူဂုံယူတယ်ဒါတော့ရှိပါတယ်လူတတဲ့နေပါတယ်ကျမ်းပါတယ်စသည်ဖြင့်တကယ်ဟုတ်တဲ့ဂုံလေးတွေဆွဲမြူးပြီးတော့ဖြစ်တဲ့မာနအတ္တိမာနရှိတယ်လားအဲဒီတော့ဂုံယူစရာအကြောင်းလေးတွေဂုံယူပြီးတော့ ငါပဲဆိုပြီးထောင်လွှားတဲ့မာနအာသမီမာနတဲ့တရားသမီမာနကယာထာဝမာနတကယ်အဟုတ်တွေအကြောင်းပြုပြီးတော့ဖြစ်တာယာထာဝမာနဒီယာထာဝမာနကဆိုရင်သောတာပန်မှလည်းရှိတာပဲတရားကလည်းရှိတယ်နာဂနာရှိတာပဲယန္နာကြမှာမရှိဘူးအဲဒီအသမီမာနဟာအနေစာနုပါဒနာပွားနေရင်ကျင်းတော်ပါလိမ့်မယ်အနေစာမမြဲဘူးဆိုတော့မာနထောင်ကြပဲရှိတော့မလို့မှားရင်းကိုပျောက်ပျောက်သွားနေပြီ ငါသိတယ်ငါတတဲ့စသည်ဖြင့်ငါမထောင်လွှားပြဘယ်ရှိမလို့ဟာငါဝိပဿနာရှုနိုင်တယ်လို့ထောင်လွှားပြလည်းမရှိဘူးရှင်ရင်ပြောက်ပြောက်လိုက်တာငါလို့သွဲလန်းပြမှမရှိတော့ပဲအိဋ္ဌချင်းမာနမရှိဘူးမာနကြီးတဲ့ပုဂ္ဂိုလ်နဲ့တော့အိဋ္ဌနဲ့သိတော့တယ်လို့အခုမာနကြီးနေကြတာတွေဟာအိဋ္ဌမထင်လို့ကြီးနေကြတာပဲပုဂ္ဂိုလ်ဟာမသိနိုင်သေးဘူးနောက်အများကြီးလက်ရှင်မိနေအောင်ပဲ အဲဒီလိုမျောလင့်ချက်တွေရှိနေတဲ့ပုဂ္ဂိုလ်တွေကမာနတွေဖြစ်နေတာပဲသိတော့မယ်ဆိုလို့ရှိရင်မာနမရှိတော့ပါဘူးဒီကနေ့ကျတော့မာနမရှိဘူးကြာကုန်ပြီတော့မှအဲဒီလိုပဲဝိပဿနာရှိတော့ရှင်ရှင်ရှင်နဲ့မျက်စိတမိတ်တရားတစ်ချက်ခါတော့မဒီပဲနဲ့ခဏမစက်ပြက်နေတာတွေကြီးတဲ့တွေ့ရတော့မာနမရှိဘူးတဲ့ဒီအသမိမာနကင်းတယ်ဒါကလည်းပဲရှုမှတ်နေတယ်ချင်း ဝိပဿနာစိတ်တွေပြည့်နေတာပါပဲဒါပေမဲ့စိတ်ကသိုနေနဲ့ဆိုတာတော့ကူတယ်လည်းသို့မှဖြစ်မှာခန္ဓာ၅ပါးယုံနာတရားတို့သည်စစ်ပေါ်ပြီးလင်တခဏချင်းကြောက်ပြဲသွားကြသောကြောင့်မမြဲပါရကား မြဲပါရကခန္ဓာ၅ပါးယုံနာတရားတို့သည်ဖြစ်ပေါ်ပြီးလင်တခဏချင်းကြောက်ပြဲသွားရသောကြောင့်အမြဲပါရကအမြဲပါရကမြင်မှုသည်မြင်ပြီးလင် ချက်ချင်းပျောက်သွားသောကြောင့်မမြဲပါရကမမြဲပါရကရှားမှုသည်နာမှုသည်သာတိမှုသည်ဖြစ်ပေါ်ကြည့်လင်ချက်ချင်းပျောက်သွားသောကြောင့် ဝေတိမှုသည်ဖြစ်ပေါ်ပြီလေတစ်ချင်းပြောက်သွားသောကြောင့်မမြဲပါရကမမြဲပါရကကိုယ်မှုသည်အဲကိုယ်မှုသည်သာမှုသည်ဖြစ်ပေါ်ပြီလေတစ်ချင်းပြောက်သွားသောကြောင့် တိုင်းမှုသည်လှုပ်ရှားမှုသည်ဖြစ်ပေါ်ပြီလင်ချက်ချင်းပြောက်သွားသောကြောင့်မမြဲပါရကမမြဲပါရကရွတ်ဆိုမှုသည်ရွတ်ဆိုမှုသည်ရွတ်ဆိုဆိုတာခုရွတ်နေတာရွတ်ဆိုမှုသည်ကြားရမှု စစ်ပေါ်ကြည့်လင်ချက်ချင်းပြောက်သွားတော့ကြောင့်မမြဲပါတကားမမြဲပါတကားစိတ်ကူးကြံစီမှုသည်စစ်ပေါ်ကြည့်လင်ချက်ချင်းပြောက်သွားတော့ကြောင့်မမြဲပါတ ကျင်ကြိုက်ခဲမှုအစရှိသောဝေဒနာသည်ဖြစ်ပေါ်ပြီးလင်ချက်ချင်းပြောက်သွားသောကြောင့်မမြဲပါရကမမြဲပါရကစိတ်ဆင်းရဲမှုစိတ်ချမ်းသာမှုသည်ဖြစ်ပေါ်ပြီးလင် အချင်းပြောက်သွားသောကြောင့်အမြဲပါရကအမြဲပါရကဒါပုဂ္ဂိုလ်ရဲ့မှာရှိတဲ့တရားတွေကိုလို့သုံးသွားပါတယ်အဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဆိုတော့ဒီနေ့အများကြီးပေါ့ဆိုတယ်မှန်ရင်မှန်ရင်ပြောက်ကိုယ်တွေတွေ့ရမိစ္ဆာပညာတွေပွားနေတာတဲ့ဘာကြောင့်ယုတ်ကိုကာယအတုပအိဋ္ဌာလည်းရှိရယုတ်ကိုကာယအတုပလည်းရှိ အိဇလည်းကျူဒါလည်းဟုတ်လို့ဆိုရမယ်ယုတ်ကိုကာယအတုပါအိဇလည်းကျူရမည်ယုတ်ကိုကာယအတုပါအိဇလည်းကျူရမည်ယုတ်ကိုကာယအတုပါအိဇလည်းကျူရမည် နေ့ကရိုက်ကြည့်လို့ဝေထားတဲ့ဆိုင်ကတည်းကပါပါတဲ့ဒီသံဃာတွေနောက်တော့ဘုတ်ပဲကျန်တော့ဒီစိတ်တွေမှာစိတ်စိတ်ကြောက်စရာသုံးစွာရှိရသည်ဆိုအာနာပါနာတတိသုတ်ကြီးတစ်သုတ်လုံးမှာပဲအဲဒီဥစ္စာတစ်ခုကျန်တယ်ဗျာဒါပဲလေးရတယ်တစ်ပိုက်တယ်ဒါမှမဟုတ်ကြရတယ်အပွက်တွေအများကြီးရှိတယ်ဒါကတော့နောက်နေုံလားကြည့်ကြမှာဟောရတယ်ဒီကုမာပဲဤမဟာအဲဒီဒီမဟာအာဟုသောဝါရသုတ်တံကို လူတွေစွာဟောရနာရတဲ့ဥလိုကောင်းမှုအစရှိတဲ့ကောင်းမှုတွေဖို့အမျှဝေပြီးတော့မနေ့တရားသိညာပြီယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် မဒေသနာတရားဟောရသောကုသိုလ်ဓမ္မသဝနာတရားနာရသောကုသိုလ်အစရှိသောဒီကောင်းမှုအပေါင်း၏အဖို့ဘာကကိုသမိယပါဆရာသမားတို့အားညပေးဝေပါကုန်၏ မျှပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းဟာမျှပေးဝေပါကုန်၏မျှပေးဝေပါကုန်၏အလုံးစုံသောနတ်အပေါင်းတို့အားမျှပေးဝေပါကုန်၏ မြတ်ပြည့်ဝပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့အားမြတ်ပြည့်ဝပါကုန်၏မြတ်ပြည့်ဝပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့သည်မြတ်ရာကြ၍ကိုယ်စိတ်နှပြခံသာကြသည်ဖြစ်ပါစေကုန်သတည်း